ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုဝါကောင်လကွယ်နှစ်2021ခုနှစ်6လပိုင်း9ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရှေးမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့ မင်္ဂလာတရားဒေသနာများဟောကြားလာခဲ့တာဒီနေ့မင်္ဂလာတရားအပိုင်း22ပေါ့နော်ဂါရဝောဇနိဝတောဇတန္တုထိဇကတိညုတာ ကာလေနဓမ္မတဝနံဧတမင်္ဂလမုဒ္ဓမံဒီဂါထာတော်မှာဘုံဘုံတို့တန္တုထိမင်္ဂလာ ဒီကနေ့ပြောဖို့အလှည့်ကြတဲ့မင်္ဂလာပေါ့နော်အသက်ကုံဝါကုထက်ကြီးကစိကခါစားယူသေးသေးမာနတကုံကုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ခြေနဲ့လေကိုပေါ်ပြူဘူးသူကျေးဇူးအထူးတည်တတ်စေကောင်းကျိုးဆင့်ပွားမြတ်တရားနာကြားမပြတ်ပေ အဲ့ဒါမှဗုဒ္ဓဘာသာကဗ္ဗမင်္ဂလာတွေတဲ့အလွန်ကောင်းတဲ့ကြပြားလေးပေါ့နော်ဒီနေ့တန်တုဋ္ဌိလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ကျေနပ်လေတဲ့ထပ်ပြီးတော့တောင်းရှင်းစရာ မလိုလောက်အောင်ကို ကောင်းမွန်တဲ့ဇကာပေါ့နော်အဲ့ဒါဘုံဘုံတို့ဒီကနေ့တန်တုဋ္ဌိမင်္ဂလာနဲ့ပတ်သက်ပြီးတော့ ပြောစရာလေးတွေစုဆောင်းလာတယ်။တန်တုဋ္ဌိဆိုတာဘာလို့ကြံမြအဖြစ်ရောင်ရဲနိုင်ခြင်းတင်းတိမ်နိုင်ခြင်းလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ကျေနပ်တဲ့စိတ်ပေါ့နော်။တန်တုဋ္ဌိဆိုတဲ့စကလုံးလေးကတဆိုတဲ့စကလုံးရဲ့တုဋ္ဌိဆိုတဲ့စကလုံးရဲ့စကလုံးနှလုံးပေါင်းတာ။တတုဋ္ဌိတဆိုတာ ကိုဥစ္စာကိုပစ္စည်းကိုမှရှိနေတာကိုမှရနေတာတုတ်ထီဆိုတာကျေနပ်တာနှစ်သက်တာကိုရှိထားတာကိုရထားတာကိုမှဖြစ်နေတာကိုအခြေအနေလေးကိုကိုကျေနပ်တယ်နှစ်သက်တယ်ကိုရထားတာကိုဖြစ်နေတဲ့အခြေအနေကိုမကျေမနပ်မနှစ်မသက်စိတ်နဲ့တုံ့ပြန်နေတာမဟုတ်ဘူးပေါ့နော်ဒါကြောင့်တန်တုဋ္ဌိဆိုတာပေါ့လောဘရဲ့စံကျင်ဘက်အနေနဲ့ အလွန်မုံမြတ်တဲ့သူတော်ကောင်းတရားတစ်မျိုးလို့မြတ်စွာဘုရားဟောတယ်။ဘာလို့သူ့ကိုမင်္ဂလာလို့မြတ်စွာဘုရားကမင်္ဂလာတရားထဲမှာထည့်ပြီးတော့ဟောရတာတော့မင်္ဂလာရဲ့အဓိပ္ပာယ်ကိုသူဟာလည်းပဲပြည့်ဝသွားစေလို့ပေါ့။မင်္ဂလာဆိုတာပြစ္ဆုတ်ပန်တန်တရားနှစ်ဖြာကြီးပွားကြောင်းချမ်းသာကြောင်းတရားကိုမင်္ဂလာလို့ခေါ်တာမဟုတ်လား။အခုတန်တုတ်တီဆိုတဲ့ရောင်ရဲတင်းတိမ်နိုင်ခြင်းဆိုတဲ့တရားကလည်းပဲ ပြစ္ဆုတ်ပံတန်တရားနှစ်ဖြာသောချမ်းသာမှုဖြစ်စေတတ်လို့သူလည်းပဲမင်္ဂလာတရားတစ်မျိုးလို့မြတ်စွာဘုရားဟောနော်အဲ့တော့ဘုန်းဘုန်းတို့တန်တုဋ္ဌီတရားကိုလောဘကြီးခြင်းရဲ့ဆန့်ကျင်ဘက်အနေနဲ့နားလည်ကြရမယ်ပေါ့နော်ဒါကြောင့်ကိုယ့်ရဲ့ဘဝမှာပြစ္ဆုတ်ပံရောတန်တရားရောကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင် လောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ကျင်တဲ့လေဆိုတဲ့အဆုံးအမလေးကိုလိုက်နာကျင့်သုံးနိုင်ဖို့ကြိုးပမ်းအထောက်ကြရမယ်ပေါ့နော်လောဘအပူလိုမလိုက်နဲ့လောဘကိုအလိုမလိုက်နဲ့ရှိတဲ့ရှိတိုက်တဲ့လောဘဆိုတာပုထုဇဉ်တော့မကင်းနိုင်ဘူးပေါ့သို့တော်ဒီမှာသူ့စကားလေးကလောဘအပူအပူလောဘတွေကိုသူကအလိုမလိုက်နဲ့လို့ပြောတာဟုတ်လားလောဘအပူလိုမလိုက်နဲ့ ကိုထိုက်တာနဲ့ဂျင်းနဲ့လေကိုရနေတာကိုမှဖြစ်နေတာတွေဟာကိုနဲ့ထိုက်တန်တာတွေရထားတာဖြစ်တဲ့အတွက်ကြောင့်မကြည်မနှက်လည်းမဖြစ်သင့်ပါဘူးမကြည်မနှက်ဖြစ်နေလို့လည်းပဲပိုးပြီးတော့ရလာတာလည်းရှိတာမှမဟုတ်တာကိုဟုတ်လားဒါကြောင့်တန်ထုတ်တိတရားဆိုတာဘယ်ရှုတော့ငါပဲကြည်ကြည်အလွန်မုံမြတ်တဲ့ကိုယ်တန်တန်မှာเนาะအမြဲမပြတ်ဖြစ်ပေါ်အောင် ကြိုးစားသင့်တဲ့ကြီးထွားလာအောင်လည်းပဲမွေးမြူသင့်တဲ့ သူတော်ကောင်းတရားတစ်မျိုးလို့ခက်ခိုင်မာမာနားလည်ထားရနော်တပုံတို့ဆက်ပြီးတော့တန်တုဋ္ဌီနဲ့ပတ်သက်ပြီးတော့ပြောဖို့စီစဉ်ထားတာလေးတွေကဒီတန်တုဋ္ဌီတရားဘလောက်မွန်မြတ်เสียဘလောက်မွန်မြတ်တဲ့တရားလဲဘလောက်နှစ်သက်เสียကောင်းတဲ့တရားလဲသူ့ရဲ့အစွမ်းတတ္တိတွေဘလို့ရှိသလဲဆိုတာလေးကိုဒေသနာတော်တွေထဲမှာလာတာလေးတွေကိုဘုံဘုံတို့စုဆောင်းထားတယ်မြတ်စွာဘုရားဟောပြမှာပဲဘုံဘုံတို့ကမှန်မှန်ကန်ကန်သိနိုင်တာတကယ်တမ်းက ဘုံတို့ပုထုဇဉ်လူသားတွေဆိုတာဒါဘုံဘုံတို့အပါအဝင် အကုန်လုံးကလောဘသားတွေကြီးပဲဟုတ်လားလောဘသားတွေကြီးပဲလောဘသားတွေဖြစ်တဲ့အတွက်ကြောင့်လောဘကိုနည်းအောင်လှုပ်ခိုင်းနေလောဘကိုလျှော့ခိုင်းနေတနည်းအားဖြင့်လောဘရဲ့ဆန့်ကျင်ဘက်တရားဖြစ်တဲ့ဒီတန်တုဋ္ဌိတရားရဲ့အစွမ်းတတိကိုသိဖို့မြင်ဖို့ဆိုတာမလွယ်ဘူးနော်မူရင်းအခြေခံကလောဘနဲ့နေကြတာ ဒါကြောင့်မို့လို့လောဘရဲ့ဆန့်ကျင်ဘက်တရားတစ်ခုရဲ့အကြောင်းကိုဘုံဘုံတို့သိဖို့နားလည်ဖို့သိပြီးတော့မလွယ်ဘူး။ဒါကြောင့်ကိုယ်ကိုယ်တိုင်ကိုယ့်ရဲ့ဉာဏ်စွမ်းနဲ့သိဖို့မြင်ဖို့မလွယ်တဲ့အတွက်ကြောင့်မြတ်စွာဘုရားသိပြမြင်ပြထားတာတွေကိုဘုံဘုံတို့ကလိုက်ပြီးတော့မြင်တတ်ဖို့သိတတ်ဖို့ကြိုးပမ်းအားထုတ်ကြရမယ်ပေါ့နော်။ဒါမြတ်စွာဘုရားတန်တုဋ္ဌိတရားကိုဘလို့ဟောတာတော့လူတိုင်းရဲ့နှုတ်ဖြားမှာစွဲနေတဲ့ဒေသနာလေးတစ်ခုရှိတယ် တန်တုဋ္ဌိပရမန္တနံကြားဦးတယ်မို့လားတန်တုဋ္ဌိပရမန္တနံတန်တုဋ္ဌိဆိုတဲ့ရောင်ရဲတင်းတင်ခြင်းဟာအမွန်မြတ်ဆုံးသောဥစ္စာပစ္စည်းလို့ဒီလိုအဓိပ္ပာယ်ရတယ်။ဘာကြောင့်သူ့ကိုဥစ္စာပစ္စည်းနဲ့မြတ်စွာဘုရားကဥပမာပေးရသလိုစဉ်းစားတဲ့အလွန်ကောင်းတယ်။ဥစ္စာပစ္စည်းမှာရိုးရိုးဥစ္စာပစ္စည်းမဟုတ်အမွန်မြတ်ဆုံးသောဥစ္စာပစ္စည်းတဲ့ ဘာလို့ရောင်ရဲခြင်းကိုအမွန်မြတ်ဆုံးဥစ္စာပစ္စည်းလို့ပြောရတာတော့ဘုံဘုံတွေးမိတာကတော့ပြည့်စုံမှုချမ်းသာကိုပေးတတ်လို့ပဂတိဥစ္စာပစ္စည်းတွေကစိတ်ထဲမှာပြည့်စုံသွားတယ်ဆိုတဲ့ခံစားချက်မျိုးကိုတကယ်စင်စစ်မရနိုင်ဘူးလောဘမကင်းသေးတဲ့မြကလပ်ပတ်လုံးဥစ္စာပစ္စည်းတွေဘလောက်ပဲရှိရှိငါတော့တော်ပြီငါတော့ပြည့်စုံသွားပြီငါတော့လုံလောက်သွားပြီဆိုတာပုထုဇဉ်တွေရဲ့စိတ်မှာဖြစ်ဖို့မလွယ်ပါဘူးဟုတ်လား အဲ့ဒါကိုကရောင်ရဲခြင်းသာရှိလိမ့်မယ်ရောင်ရဲခြင်းသာကိုယ်တန်တံမှာဖြစ်အောင်လုပ်မယ်တန်တုတ်ထီဆိုတဲ့ဥစ္စာပစ္စည်းကိုသာဖြစ်အောင်လုပ်နိုင်မယ်ဆိုရင်တော့ဥစ္စာပစ္စည်းအများကြီးမကြွယ်ဝတော့လည်းပဲသူ့စိတ်ထဲမှာရောင်ရဲနေတယ်ဆိုတော့ပြည့်စုံနေတယ်လို့ဆိုနိုင်တယ်ပေါ့ဟုတ်လားဥစ္စာပစ္စည်းတွေဘလောက်ပဲပြည့်စုံတဲ့ချမ်းသာတဲ့ကြွယ်ဝတယ်ပဲပြောပြောမရောင်ရဲနိုင်သေးတဲ့မြမတင်းတိမ်နိုင်သေးတဲ့မြပြည့်စုံမှုချမ်းသာကို तू မရနိုင်ဘောဆိုသူ့ဘဝလိုအပ်ချက်နဲ့ပဲ तू ကရှင်းနေတာဟုတ်ဟုတ်လား အမြဲတမ်းတောင့်တမှုနဲ့ပဲနေနေရတာဆိုတော့ဥစ္စာပစ္စည်းတွေရှိတာကရှိတာပဲဒါပေမဲ့သူ့စိတ်ထဲကတော့တောင့်တနေတာပဲသူ့စိတ်ထဲမှာတော့လိုးနေတာပဲဒါကြောင့်ပဂတိရှိနေတဲ့ဥစ္စာပစ္စည်းတွေကသူ့ကိုအလိုပြည့်သွားပြီဆိုတဲ့ပြည့်စုံသွားပြီဆိုတဲ့ခံစားချက်မျိုးကိုမရစေဘူး။ရောင်ရဲမှုရှိမယ်ဆိုရင်တော့ပြည့်စုံတယ်နော်။စိတ်ထဲမှာမလိုဘူးဆိုတဲ့ခံစားချက်အဲ့ဒါကိုမရနိုင်ဘူးလား။ရနိုင်တယ်။ဒါကြောင့်မြတ်စွာဘုရားက ဘလို့ဥစ္စာပစ္စည်းမျိုးကမှမပေးနိုင်တဲ့ချမ်းသာမျိုးကိုရောင်ရဲခြင်းကပေးတတ်လို့ဥစ္စာပစ္စည်းရဲ့စွန့်ရည်တတ္တိခြင်းရှင်ပဲဆိုရင်လောကီဥစ္စာပစ္စည်းတွေဟာတန်တုဋ္ဌိကိုမမီဘူးဒါကြောင့်မို့လို့တန်တုဋ္ဌိပရမန္တနရောင်ရဲခြင်းဟာအမွန်မြတ်ဆုံးသောတနည်းအားဖြင့်တန်ဖိုးအကြီးမားဆုံးသောဥစ္စာပစ္စည်းလို့အဲ့လိုမြတ်စွာဘုရားဟောတယ်ဒီနေရာမှာနိတိမှာလာတဲ့စကားလေးတစ်ခွန်းကလည်းမှတ်သားစရာကောင်းတယ်။ဘာပြောထားတယ်ဆိုတော့ သေရဖနှက်စည်းထားတဲ့ပုံကိုတယောက်အတွက်မြေပြင်ကြီးတစ်ခုလုံးဟာသေရပြားတွေခင်းထားတာနဲ့တူတူပဲတဲ့ဟောပြောထားတဲ့စကားလေးဘလောက်ကောင်းတော့ကိုသွားလေရာမှာကိုယ့်ရဲ့ခြေဘဝအောက်မှာသေရပြားတွေခံနေဖို့အတွက်ကဘာမြေပြင်ကြီးတစ်ခုလုံးကိုဘုံဘုံတို့သေရပြားတွေလိုက်ခင်ဖို့ပဲဖြစ်နိုင်မလို့ဟုတ်လားဒါပေမဲ့သေရဖနှက်လေးစီးထားမယ်ဆိုရင်တော့ဖြစ်နိုင်တယ်မဟုတ်လားအင်းဒါကြောင့်ကိုယ်စိတ်ထဲမှာကျင့်နှမှုရှိဖို့ ကြိုးစားသင့်တယ်နော်ချမ်းသာဒုက္ခဆိုတာတခါတလေရနေတယ်လို့ထင်ရပေမလို့အဲ့ဒီအဲ့ဒီလူရဲ့တန်တမှာရှိခြင်းမှရှိတာမရဘူးလို့ထင်နေပေမလို့အဲ့ဒီလူရဲ့တန်တမှာရှိခြင်းလည်းရှိနေတတ်တာဟုတ်လားဒါကြောင့်မို့လို့ဥစ္စာပစ္စည်းတွေကိုရှင်ပဲဆိုလို့ရှိရင်လောကီဥစ္စာပစ္စည်းတွေကတန်တုထီကိုဘယ်လိုမှမမှီဘူးဆိုတာကိုဘုံဘုံတို့နားလည်ကြရမယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားမြင်းပြတာလေးတွေကိုဘုံဘုံကဒါဥဥဖြာဖြာပြောလိုက်တာတန်တုထီပရမတ္တန် ရောင်ရဲခြင်းဟာအလွန်ကဲဆုံးသောတန်ဖိုးအကြီးမားဆုံးသောဥစ္စာပစ္စည်းဖြစ်တယ်တဲ့။နောက်ဘုံဘုံတို့အင်္ဂုတ္တပါဠိတော်ဧကန်တိပတ်ထဲမှာပြောထားတာလေးကပိုးတောင်မှအားရစရာရှိတယ်။တန်တုတ်ထီဆိုတဲ့ရောင်ရဲခြင်းတရားဟာမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်တဲ့။ဖြစ်ပြီးသားအကုသိုလ်တရားတွေဆုပ်ယုပ်ခြင်းရဲ့အကြောင်းတရားလည်းဖြစ်တယ်တဲ့။ဂိုင်ဘလောက်ကောင်းတော့ အနုပ္ပန္နာဇေဝကုသလဓမ္မဥပိ္ပဇန္တိဥပ္ပန္နာသအကုသလဓမ္မပရိဟာယန္တိရောင်ရဲလိုက်မယ်တင်းတင်လိုက်မယ်ဆိုလို့ရှိရင်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်လာမယ်ဖြစ်ပြီးသားအကုသိုလ်တရားတွေဆုပ်ယုပ်သွားမယ်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်မယ်ဆိုရင်အကျိုးရလဒ်အနေနဲ့ဘယ်လိုမြင်တဲ့ရမှာလဲမရဘူးသေးတဲ့ချမ်းသာတွေရမယ်ပေါ့နော်မဖြစ်သေးတဲ့ချမ်းသာတွေဖြစ်မယ်ပေါ့ဖြစ်ပြီးသားအကုသိုလ်တရားတွေဆုပ်ယုပ်သွားမယ်ဆိုရင်ဘာတော့ ဆင်းရဲဒုက္ခတွေယုံနေသွားမယ်ဆိုတဲ့အတိပယ်မသက်ရောက်ဘူးလားသက်ရောက်တယ်အဲ့လောက်ထိမြတ်စွာဘုရားဟောတာနော်အဲ့ဒါဆန့်ကျင်ဘက်အဖြစ်ဆိုလို့ရှိရင်တော့မယောင်ရဲနိုင်မှုမတင်းတိမ်နိုင်မှုဆိုရင်ဘလို့တော့အတန်တုဋ္ဌိတရားအနုပ္ပန္နာဇေဝအကုသလဓမ္မဥပိ္ပဇံတိဥပ္ပန္နာသကုသလဓမ္မပရိယဟယံတိအဲ့လိုဖြစ်သွားမယ်မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်မယ်ဖြစ်ပြီးသားကုသိုလ်တရားတွေဆုပ်ယုပ်သွားမယ်မယောင်ရဲနိုင်ဘူး မတင်းတိမ်နိုင်ဘူးလောဘရဲ့အလိုကိုပဲလိုက်နေတယ်ကိုယ်ထိုက်တာနဲ့မကျေနပ်ဘူးမနှစ်သက်နိုင်ဘူးဆိုတဲ့လူတယောက်အတွက်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်မယ်ဖြစ်ပြီးသားကုသိုလ်တွေဆုပ်ယုပ်သွားမယ်ဘလောက်နဲ့နာတော့ဟုတ်လားအဲ့ဒီလိုမဖြစ်သေးတဲ့ကုသိုလ်တွေဖြစ်ခြင်းရဲ့အကြောင်းဖြစ်ပြီးသားအကုသိုလ်တွေဆုပ်ယုပ်ခြင်းရဲ့အကြောင်းတရားကိုဟောတဲ့နေရာမှာတန်တုဋ္ဌီတစ်မျိုးတည်းကိုဟောတာတော့မဟုတ်ပါဘူးအပမာဒဆိုတဲ့ကောင်းမှုမှာမမေ့တဲ့တတိတရားဝရိယလို့ဆိုတဲ့ အကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်ကြိုးပမ်းအထုတ်တဲ့တရားအပိဿလို့ဆိုတဲ့အလိုနေတဲ့တရားတတုဋ္ဌိလို့ဆိုတဲ့ရောင်ရဲတဲ့တရားယောနိသောမနတိကာရလို့ဆိုတဲ့နှလုံးသွင်းမှန်ကန်မှုတရားတမ္ပဇင်ညလို့ဆိုတဲ့ပညာဉာဏ်နဲ့စဉ်းစားဆင်ခြင်ပြီးတော့လောက်ကံပြောဆိုနေထိုင်တတ်တဲ့တရားကလျာဏမိတ်တလို့ဆိုတဲ့မိကောင်းဆွေကောင်းခုနှစ်မျိုးဟောအဲ့ဒီတရားခုနှစ်မျိုးဟာမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ခြင်းရဲ့အကြောင်းဖြစ်ပြီးသားအကုသိုလ်တရားတွေဆုပ်ယုပ်ခြင်းရဲ့အကြောင်း အဲ့ဒါလောက်မွန်မြတ်တဲ့တရားထဲမှာတန်တုဋ္ဌိဆိုတဲ့ရောင်ရဲခြင်းဟာလည်းတဘာအပါဝင်ဖြစ်တယ်လို့နားလည်ရဒါတန်တုဋ္ဌိရဲ့စွန့်ရည်တတ္တိဒီမြတ်စွာဘုရားမြင်ပြနော်နောက်ပြီးတော့ဘုန်းဘုန်းတို့အဲ့ဒီအင်္ဂုတ္တပါဠိတော်ထဲမှာပဲဘယ်လိုဟောတာတော့တတ္တမတတ္တမတ္တထိတိယအတ္တမောတာယအနန္တရဒါနာယတဝတ္တိသူတော်ကောင်းတရားကြာမြင့်စွာတည်ခြင်းရဲ့အကြောင်း သူတော်ကောင်းတရားမကွယ်ပြောက်ခြင်းရဲ့အကြောင်းသူတော်ကောင်းတရားမပြောက်ကွယ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့တန်တုတီကိုအဲ့လိုဟောတယ်လူတယောက်ရောင်ရဲတင်းတိမ်နေဆိုတာအဲ့ဒါသူတော်ကောင်းတရားတည်တံ့ဖို့အတွက်ကြိုးစားနေတာသူတော်ကောင်းတရားမပြောမပြောက်ကွယ်ဖို့အတွက်မကွယ်ပြောက်ဖို့အတွက်ကြိုးစားနေတာတဲ့။တမျက်စွာဘုရားရဲ့အဆုံးအမလို့ဆိုတဲ့ဒီသာသနာတော်ကိုချစ်မြတ်နိုးတယ်ဆိုလို့ရှိရင်တန်တုတ်တီတရားလက်ကင်ထားပြီးတော့မကွယ်ပြောက်အောင်ကြိုးစားရမယ်ပေါ့နော်။ အဲ့တော့ဘုန်းတို့တန်တုတ်တီတရားမရှိဘူးမယောင်ရဲနိုင်ဘူးမတင်းတိမ်နိုင်ဘူးလောဘရဲ့အလိုကိုပဲလိုက်နေမယ်ဆိုရင်တော့ဆန့်ကျင်ဘက်ဘလို့ဟောတာကိုနားလည်နိုင်တော့သူတော်ကောင်းတရားကွဲပြောက်ခြင်းရဲ့အကြောင်းတရားသူတော်ကောင်းတရားပျက်စီးခြင်းရဲ့အကြောင်းတရားအဲ့ဒါလိုမြတ်စွာဘုရားဟောတာနော်အတွဲလိုက်လေးဟောတာဟုတ်လားအဲ့ဒီမှာလဲသောတော်ကဘုံဘုံပြောခဲ့တဲ့နော်အပမာဒတို့ဝရိယတို့အပိစ္ဆတို့နော်အပိစ္ဆနဲ့တန်တုတ်တီကတော့အလွန်နီးစပ်တယ်အပိစ္ဆဆိုတာ အလိုနဲတာ တတုဋ္ဌိဆိုတာရောင်ရဲတာယောနိသောမနတိကတော့တမ္ပဇင်ညတို့ကလျာဏမိတ်တတို့နော်ဒီတရားတွေလည်းပဲမြတ်စွာဘုရားဟောထားတယ်။ဒါကြောင့်ဒီအင်္ဂုတ္တပါဠိတော်ဧကနိပတ်ကိုကြည့်မယ်ဆိုလို့ရှိရင်တန်တုဋ္ဌိတရားသည်မဖြစ်သေးသောကုသိုလ်တရားဖြစ်ခြင်းရဲ့အကြောင်းဖြစ်ပြီးသားအကုသိုလ်တရားဆုပ်ယုပ်ခြင်းရဲ့အကြောင်းသာသနာတော်ကြာမြင့်စွာတည်တံ့ခြင်းရဲ့အကြောင်းသာသနာတော်မပြောက်ကွယ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့အဲလိုဟောထား ဟုတ်လားဒါတမျိုးပေါ့နောက်ပြီးတော့ဘုံဘုံတို့အနုဋ္ဌိနဲ့ပတ်သက်ပြီးပတ်သက်လာရင် ပြောစရာကောင်းတဲ့သုတ်တန်တစ်ခုကအင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာမဟာပုရိသဝိတကသုတ်ဆိုတာရှိတယ်ဘုံဘုံတို့ရှင်အနုရုဒ္ဓမထေမြတ်တစ်ချိန်မှာဝါတော်ထဲမှာသတင်းသုံးတယ်အဲ့လိုသတင်းသုံးရင်းနဲ့အလွန်မြင့်မြတ်တဲ့အတွေ့အလွန်မြင့်မြတ်တဲ့အကြံအစီ အဲ့ဒီအတွေးအဲ့ဒီအကြံတွေကိုတွေးမိတယ်ကြံမိတယ်တဲ့အဲ့ဒါမြတ်စွာဘုရားသူ့ဒီကြွသွားတဲ့အခါကျတော့သူတွေးမိတဲ့ကြံမိတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်တယ်။ဘာလျှောက်တုံဆိုတော့အပိစ္ဆတာယံဓမ္မော နာယံဓမ္မောမဟိသတံအတန်တုဋ္ဌတာယံဓမ္မောနာယံဓမ္မောတန်တုဋ္ဌတာယံဓမ္မောနာယံဓမ္မောအတန်တုဋ္ဌတာသူလျှောက်တာတော့ခုနှစ်ချက်တောင်လျှောက်တယ်။မြတ်စွာဘုရားတဲ့ဟောဒီသူတော်ကောင်းတရားလို့ဆိုတဲ့လောကုတ္တရာတရားတွေဟာ အလိုနည်းတဲ့ပုဂ္ဂိုလ်ရဲ့တရားသာ ဖြစ်ပါတယ်အလိုကြီးတဲ့ပုဂ္ဂိုလ်ရဲ့တရားမဟုတ်ဘူးတဲ့နော်အပိစ္ဆတာယံဓမ္မောနာယံဓမ္မောမဟိသတအယံဤလောကုတ္တရာတရားသည်ဤသူတော်ကောင်းတရားသည်အပိစ္ဆတအလိုနည်းကြတဲ့ပုဂ္ဂိုလ်တို့အတွက် အလိုနည်းကြတဲ့ပုဂ္ဂိုလ်တို့ရဲ့ဓမ္မောတရားမဟိသတအလိုကြီးကြတဲ့ပုဂ္ဂိုလ်တို့ရဲ့ဓမ္မောတရားသည်နာမဟုတ်နော်စဉ်းစားနော်အလွန်ကောင်းတယ်ဟုတ်လား သူတော်ကောင်းတရားဆိုတာအလိုနေတဲ့ပုံကိုယ်တွေနဲ့သာထိုက်တန်တာအလိုကြီးတဲ့ပုံကိုယ်တွေနဲ့မထိုက်တန်ဘူးဆိုတဲ့အတိတ်ပဲအလိုနေတဲ့ပုံကိုယ်တွေသာလင်ရနိုင်တာအလိုကြီးတဲ့ပုံကိုယ်တွေမရနိုင်ဘူးဆိုတဲ့သဘောပဲတန်တုထတယံဓမ္မောနာယံဓမ္မောအတန်တုထတဟောဘုန်းဘုန်းတို့ဒီကနေ့ညပြောနေကြတန်တုထီသူလည်းပါတယ်နော်တန်တုထတယံဓမ္မောဟောဒီသူတော်ကောင်းတရားဆိုတာဟောဒီမညံဖို့ညံနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားတွေဟာနော်တန်တုထတရောင်ရဲတင်းတိမ်နိုင်တဲ့ပုံကိုယ်အတွက် နော်ရှိနေတဲ့တရားတနည်းအားဖြင့်ရောင်ရဲပုတ်ရောင်ရဲတင်းတိမ်နိုင်တဲ့ပုဂ္ဂိုလ်တို့နဲ့ထိုက်တန်တဲ့တရားနော်နာယံဓမ္မောအတန်တုဋ္ဌတမရောင်ရဲမတင်းတိမ်နိုင်ဘူးဆိုတော့နော်ဒီသူတော်ကောင်းတရားနဲ့မထိုက်တန်ဘူးလို့အဲ့ဒီလိုမျိုး तू တွေးမိတာအဲ့ဒါ तू ခုနှစ်ချက်တောင် तू တွေးတယ်တဲ့နော်တတိယတွေးတာဘာတော့ဆိုတော့ဝိဝေကနော်စိတ်ငြိမ်မှုမှာပျော်မွေ့တဲ့စိတ်ငြိမ်ရာမှာပျော်မွေ့တဲ့ပုံကိုယ်တွေနဲ့သာထိုက်တန်တဲ့တရား နော်လူတွေသူတွေနဲ့ပျော်နေတတ်တဲ့ပုံကိုယ်တွေနဲ့မထိုက်တန်တဲ့တရားဟုတ်လားအပေါင်းအသင်းမှာမွေ့လျော်တဲ့ပုံကိုယ်တွေရဲ့တရားမဟုတ်နော်စိတ်ညင်ရမှာနေခြင်းတဲ့ပုံကိုယ်နဲ့သာလင်ထိုက်တန်တဲ့တရားနော်ကြိုးစားအထုမှုဝရိယရှိတဲ့ပုံကိုယ်ရဲ့တရားသာဖြစ်တယ်ပြင်းကြီးတဲ့ပုံကိုယ်ရဲ့တရားမဟုတ်ဘူးတတိရှိတဲ့ပုံကိုယ်ရဲ့တရားသာဖြစ်တယ်တတိမရှိတဲ့ပုံကိုယ်ရဲ့တရားမဟုတ်ဘူးတမာတိရှိတဲ့ပုံကိုယ်နဲ့သာလင်ထိုက်တန်တယ်တမာတိမရှိပြန့်လွင့်နေတဲ့ပုံကိုယ်တို့နဲ့မထိုက်တန်တဲ့တရား ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တို့သာလျှင်ထိုက်တန်တာဉာဏ်ပညာမဲ့ရတဲ့ပုဂ္ဂိုလ်တွေဒီတရားနဲ့မထိုက်တန်ဘူးခုနှစ်ချက်ဟောနော်အလိုကြီးခြင်းအလိုနည်းခြင်းရောင်ရဲခြင်းမရောင်ရဲခြင်းနော်စိတ်ဉာဏ်မှာပျော်မွေ့ခြင်းအပေါင်းအဖော်နဲ့မွေ့လျော်ခြင်းဝိရိယရှိခြင်းပြည့်ရည်ခြင်းတတိရှိခြင်းမရှိခြင်းတမာတိရှိခြင်းမရှိခြင်းပညာရှိခြင်းမရှိခြင်းဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကိုရှောက်တဲ့အခါကျတော့မြတ်စွာဘုရားကအဲ့လိုဆိုရင်အနုရုဒ္ဓါကိုจิตာနုရုဒ္ဓါတဲ့ မင်းရဲ့အကြံစီတွေအတွေးတွေကတော့အလွန်ကိုမြင့်မြတ်တယ်ပေါ့နော်ပိုးပြီးတော့ပြည့်စုံသွားအောင်နောက်ထပ်အတွေးတစ်ခုထပ်ထည့်လိုက်အောင်တဲ့အဲ့ဒါပါလဲဆိုတော့ဒီသူတော်ကောင်းတရားတွေဆိုတာတဏမာနဒိဋ္ဌိလို့ဆိုတဲ့တန်တရားကိုချက်ထွင်တတ်တဲ့ပပင်စတရားမှာမမွေ့လျော်ကြတဲ့ပုဂ္ဂိုလ်တို့ရဲ့တရားပပင်စတရားမှာမွေ့လျော်ကြတဲ့ပုဂ္ဂိုလ်တို့ရဲ့တရားမဟုတ်ဘူး။နော်တဘာဝတရားတွေရဲ့ပုံမှာယုံ nant ရဲ့ပုံမှာခန္ဓာ၅ပါးရဲ့ပုံမှာ ဒါဟာငါပဲဒါဟာငါဥစ္စာပဲအစရှိသဖြင့်တဏမာနဒိဋ္ဌိနဲ့နော်ဆွဲလန်းကန့်ညိနေကြတဲ့ပုဂ္ဂိုလ်တို့နဲ့မထိုက်တန်တဲ့တရားတဏမာနဒိဋ္ဌိနော်ကင်းရာနိဗ္ဗာန်မှာပြောမွေးကြတဲ့ပုဂ္ဂိုလ်တို့နဲ့သာလဲထိုက်တန်တဲ့တရားအဲ့ဒီအသေးပဲမျိုးပြောတာဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားအမိန့်ရှိပြီးတော့ဒါဘုံဘုံကအနှစ်ချုပ်လေးပြောပြတာပါအဲ့ဒီတုတ်တံပေါ့ဘာပြောတုံဆိုတော့ရောင်ရဲခြင်းနဲ့ပတ်သက်ပြီးတော့ရောင်ရဲတင်းတိမ်ပြီးတော့ဒါနေမယ်ဆိုလို့ရှိရင်တဲ့ မြူမုံအလိမ့်လိမ့်ကတ်နေတဲ့ပန့်တကူသင်္ကန်းဟာအလွန်ပြည့်စုံကြွယ်ဝတဲ့တထေးတယောက်ကသူ့ရဲ့အဝတ်ဘီယိုကြီးကောင်းပြီဆိုတဲ့တထေးဆိုတော့အဝတ်တွေအကောင်းနေကြီးပေါ့နော်အဲ့ဒါတွေအပြည့်ထည့်ထားပြီးတော့အဝတ်ဘီယိုကြီးကိုကြည့်လိုက်တဲ့အခါမှာဟာဟိုအဝတ်ကလေးကလည်းနှစ်သက်စရာဒီအဝတ်ကလေးကလည်းကျဉ်တတ်စရာအကုန်လုံးသဘောကျတဲ့အဝတ်တွေကြီးပဲအဝတ်နဲ့ပတ်သက်ပြီးတော့သူ့မှာဘာမှစိတ်ထဲမှာဟိုမပြည့်စုံဘူးလိုအပ်နေတယ်ဆိုတာမရှိဘူးအကုန်လုံးအဝတ်နဲ့ပတ်သက်ပြီးတော့ကျဉ်တတ်တယ် တထေးတယောက်ဟာအဝိဗီကိုကြည့်လိုက်တဲ့အချိန်မှာအဝိနဲ့ပတ်သက်ပြီးတော့အမြဲတမ်းကျဉ်တ်နေတယ်လို့မျိုးရောင်ရဲတဲ့ပုံကောဟာမြုံမုံအလင်းလင်းကတ်နေတဲ့ပန့်တကူသင်္ကာသူ့တည်းကျဉ်တ်စရာပဲတဲ့ဒီစကားကအလွန်စဉ်းစားတရားကောင်းတယ်အဲ့တော့ကိုယ်စိတ်ထဲမှာချမ်းသာတယ်ကျဉ်တ်တယ်နှစ်သက်တယ်ဆိုတာပိုင်ဆိုင်ထားတာတွေရဲ့အည်အသွေးပေါ်မှာအတိတ်ကမူတည်တာမဟုတ်ကိုယ်စိတ်ကဒါရဲ့ပေါ်မှာဘလို့မြင်တယ်လဲတနည်းအားဖြင့်ကိုယ်စိတ်အခံတွေကဘလို့ရှိတယ်လဲရောင်ရဲတင့်တယ်မှုရှိသလားလောဘတွေကြီးနေသလား လောဘကြီးရင်တော့ဘာတွေဘလောက်ရှိလို့မှတိတ်ပြီးတော့ချမ်းသာတဲ့အကြောင်းမရှိစိတ်ကမကျေနပ်နိုင်ဘူးရပဲရချင်နေတာပေါ့နော်ဟုတ်လားတော့ရချင်မှုကိုချိုးနှိမ်ထားတယ်ရချင်မှုရဲ့အပြစ်ကိုမြင်တယ်အော်ဒီတိုင်းဟိုမလိုချင်ခြင်းမရချင်ခြင်းရဲ့အနှစ်သာရကို तू သိတယ်အဲ့လိုရောင်ရဲနိုင်တဲ့အခါကျတော့ဘုရားပြောပုံတွေကိုဘုံဘုံကအလွန်သဘောကျတယ်နော်တထေးတရားအဝိပ္ပယိုကြည့်ပြီးတော့ကျင့်တဲ့လိုမျိုးတကယ်တမ်းကတော့တထေးရဲ့အဝိတ္တိမျိုးကိုယ်မှရှိတာမဟုတ်ဘူး ဓမ္မကုစိတ်ထဲမှာရှိနေတာပါတော့ရောင်ရင်းမှုဟာရှိနေတယ်ဝိစုတ်ကလေးနဲ့လည်းပဲအစဉ်ပြေးနေတယ်ပေါ့သဘောပေါက်လားပန္နုသင်္ကန်းဆိုတာအဲ့ဒါအမိုက်ပုံတို့တုတ်တန်တို့ရတဲ့ကြားဖို့ပါတယ်ဟုတ်လားကောင်းတဲ့နေရာလေးပဲစုပြီးတော့ချုပ်ပြီးတော့တစ်ခေါက်လေးရှိုးပြီးတော့လှုပ်ထားတဲ့သင်္ကန်းဟုတ်လားအဲ့လိုပဲတဲ့တထေးတယောက်ကတပြုံထမင်းနေဟင်းနေကောင်းပြီဆိုတာတွေပြည့်ပြည့်စုံစုံထမင်းဝိုင်းကြီးဟုတ်လား အဲ့ဒါကြီးကိုကြည့်ပြီးတော့အော်စားရည်နဲ့ပတ်သက်ပြီးတော့သူ့မှာလွန်ချမ်းသာနော်ရောင်ရဲမဲ့တင်းတိမ်မဲ့ဆိုလို့ရှိရင်တအိမ်တစွန်းတအိမ်တယောက်မှဟုတ်လားလှည့်လေပြီးတော့မဟုတ်တာတွေရောဟုတ်တာတွေရောမကောင်းတာတွေရောကောင်းတာတွေရောဟုတ်လားပရပိုင်းအလူခန်းလာတယ်စွမ်းအလူခန်းလာတယ်အဲ့ဒီတပိတ်သေးကကောင်းမကောင်းနော်တောင်းပြောင်းရောရစွမ်းတွေကသူ့အတွက်ကျင်းနေစရာပဲတဲ့တထေးတယောက်ကအလွန်ကောင်းကောင်းမွန်မွန်တိုက်ကြီးတစ်လုံးဆောက် ဟုတ်လားဗုံတန်းပြတ်သက်တင်းနဲ့လေးသားပတင်းနေနဲ့ဟာတကယ့်ကိုအံ့ဩခမ်းနားတဲ့အိမ်ကြီးဆောက်ပြီးတော့နေရေးမှာအလွန်ချမ်းသာအဲ့လိုပဲယဟန်တစ်ပါးဟာရောင်ရင်းနိုင်မယ်တင်းတိမ်နိုင်မယ်ဆိုရင်တစ်ပင်ရင်းဟာသူ့အတွက်ချမ်းသာတယ်နှစ်သက်စရာပဲတဲ့ဟုတ်လားဟာကော်စောအမျိုးမျိုးနဲ့ခေါင်းကြီးတွေနဲ့ဖက်လုံးကြီးတွေနဲ့ဣဆက်ညံ့ညောတဲ့အိယာကြီးပေါ်မှာနေနေရတဲ့တထေးတယောက်နော်အိယာနဲ့ပတ်သက်ပြီးတော့သူဘာမှဟိုစိပြက်စရာမရှိဘူးနော် အဲ့ဒါလိုပဲကိုကရောင်ရဲနိုင်မယ်တင်းတိမ်နိုင်မယ်ဆိုဒီတစ်ပင်အောက်တည့်ရွက်ခင်ကလေးပေါ်မှာလည်းပဲသူ့မှာဘာဖြစ်နေတော့ကျဉ်တ်တယ်နှစ်သက်တယ်နွားကျင်ငယ်ပုတ်ရည်နဲ့စိန်ထားတဲ့ဇီးပြူဖန်ကဆေးလေးစားပေမလို့စီဦးထောပတ်စားနေရတယ်နော်ဆေးအကောင်းသားတွေသုံးဆောင်နေရတဲ့တထေးတယောက်ရဲ့ကျဉ်တ်မှုမျိုးသူ့မှာရနိုင်တယ်ဒါကဘုံဘုံကနားလေလေအောင်ရှင်းရှင်းလေးပြောပြဟုတ်လားအဲ့ဒါဘုံဘုံတို့စိတ်ထဲမှာဒီအသုံးဆောင်တွေနဲ့ပတ်သက်ပြီးတော့နော်ဘဝမှာ ဟိုရှင်းရှင်းပြောရင်ဒီစာဝတ်နေရေးနဲ့ပတ်သက်ပြီးတော့ကျမရေးတောင်ပါနော်စာဝတ်နေရေးကျမရေးဟုတ်လားဒီအရေးတွေနဲ့ပတ်သက်ပြီးတော့တကယ်လို့သာကို့မှာရောင်ရဲခြင်းဆိုတဲ့အလိုနှဲခြင်းဆိုတဲ့နော်အခြေခံကောင်းတွေရှိနေမယ်ဆိုရင်ကိုဟာဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ကိုယ့်ရဲ့ပိုင်ဆိုင်မှုဟာဘလောက်ပဲအဆင့်မရှိဘူးပဲပြောပြောကိုဟာချမ်းသာတဲ့လူတစ်ယောက်ပဲဟုတ်လားဒါကြောင့်တန်တုတ်ထီရဲ့စွမ်းအင်ကိုဘုံဘုံတို့မြင်တတ်ဖို့လိုတယ်ဒါကြောင့်အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာလည်းပဲ မြတ်စွာဘုရားအဲ့ဒီမှာအရိယဝန္တာတရားဆိုပြီးတော့အရိယဝန္တာတုတ်တန်ဟောထားတာရှိတယ်တခါတောင်ဘုံဘုံဟောဖို့ပါသေးတယ်အရိယဝန္တာဆိုတာအရိယတို့ရဲ့အနွယ်ခြေအစဉ်အဆက်ကစပြီးတော့ဘုရားဆရာရှိတဲ့သူတော်ကောင်းကြီးတွေအရိယာကြီးတွေရဲ့လမ်းစဉ်သူတို့ရဲ့ကျင့်စဉ်အလွန်မုံမြတ်စရာကောင်းတဲ့မပယ်ရှားအသင်မပယ်ရှားလိုက်တဲ့ရှီလျာလာဆိုတော့ရှီကာလာစပြီးတော့ပေါ်လာတဲ့သူတော်ကောင်းလမ်းစဉ်ပေါ့နော်အဲ့ဒါဘာလဲဆိုတော့စွမ်းရည် သင်္ကန်းရဲ့ကြောင်းရဲ့ဒီလေးမျိုးရဲ့ပုံမှာရောင်ရဲတာဆေးဆိုတာကတော့တခါတရံမှသာလည်းသုံးဆောင်ရတာဖြစ်တဲ့အတွက်ကြောင့်ဒီထဲမှာမြတ်စွာဘုရားထည့်မထားဘူးလို့ဘုံဘုံကတွေးမိတယ်ပေါ့နော်။နောက်သင်္ကန်းနဲ့ပတ်သက်ပြီးတော့ရာထသမြရောင်ရဲတယ်။နော်ဆွမ်းနဲ့ပတ်သက်ပြီးတော့ရာထသမြရောင်ရဲတယ်။ကြောင်းနဲ့ပတ်သက်ပြီးတော့ရာထသမြရောင်ရဲတယ်။ဘာရမှဘလို့ဖြစ်မှလို့မရှိဘူးပေါ့နော်။အဲ့လိုရောင်ရဲလို့လည်းပဲကိုယ့်ကိုယ်ကိုမြင့်တင်တယ်သူများကိုနှိမ့်ချတယ်လို့လည်းမရှိဘူး။ဟောဒီနေ့တရားလေးမှတ်ရတဲ့အကောင်းတယ်နော်။ တပ္ပရိသတုတ်တံဒီမှာလည်းပဲကို့မှာရောင်ရဲတဲ့အည်သွေးရှိတယ်ကိုရောင်ရဲတဲ့အည်သွေးရှိလို့မရောင်ရဲနိုင်တဲ့လူကိုအထင်သေးတာမျိုးတော့လေသူ့မှာမရှိဘူးအရိယဝန္တတရား၄ပါးတွေက၃ပါးနော်သင်္ကန်းရဲ့ဆွမ်းရဲ့ကြောင်းရဲ့ရောင်ရဲတယ်ရောင်ရဲလို့လည်းပဲဘဝင်မြင့်နေတာမရှိဘူးငါကျင့်နိုင်တယ်ဆိုပြီးတော့မှန်ဝင်နေတာလည်းမရှိဘူးနောက်တစ်မျိုးကဘာလို့ဆိုတော့ဘာဝနာတရားမှာမွေ့လျော်တဲ့စိတ်အဲ့ဒါအရိယဝန္တတရား၄ပါးလို့မြတ်စွာဘုရားဟောတယ် ဟုတ်လားဒါတွေဟာဘာတွေလဲလို့မေးရင်တန်တုဋ္ဌီရဲ့ကောင်းတဲ့အချက်တွေပေါ့စွန့်ရည်တတိတွေပေါ့နော်တန်တုဋ္ဌီဟာမင်္ဂလာဖြစ်တယ်ဆိုတာကိုဒီဟောပြောချက်တွေဒီဒေသနာတွေကနော်အပြည့်အဝထောက်ခံနေရရောက်တယ်လို့မဆိုနိုင်ဘူးလားနော်ဒီလောက်ကောင်းတဲ့သူတော်ကောင်းတရားကိုယ်မှရှိနေပြီဆိုလို့ရှိရင်ပြစ္ဆုတ်ပံမှာရောတန်တရားမှာရောချမ်းသာဖို့ပဲရှိတယ်ကြည်ပွားဖို့ပဲရှိတယ်ပေါ့နော်ဟိုတစ်ချက်တည်းနဲ့ကိုပဲဒါကျင့်တဲ့ဆရာပဲလေမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်စီမယ် ဖြစ်ပြီးသားအကုသိုလ်တရားတွေဆုပ်ယုပ်သွားမယ်ဟုတ်လားသူတော်ကောင်းတရားကိုကြာမြင့်စွာတည်အောင်လုပ်ရရောက်တယ်ဒီအချက်တွေကိုထဲထဲဝင်ဝင်လဲသဘောပေါက်ဖို့လိုတယ်ဆိုရမှာဆိုမယောင်ရဲနိုင်မှုမတင်းနိုင်မှုမတင်းတိမ်နိုင်မှုတော့လောဘကြီးပြီးတော့တော့လောဘအလိုကိုပဲလိုက်ပြီးတော့လောဘကိုပဲဖြည့်ဆည်းနေရတဲ့ပုံကိုတယောက်ကတော့သူတော်ကောင်းတရားကိုသိအောင်လုပ်ဖို့အတွက်သူအချိန်ပေးနိုင်မလားတော့ကုသိုလ်တွေဖြစ်အောင်အကုသိုလ်တွေမဖြစ်အောင်ကြိုးစားအားထုတ်ဖို့အတွက်သူအချိန်ပေးနိုင်မလားမပေးနိုင်ဘူး ဟုတ်လား तू လောဘရဲ့အလိုကိုဖြည့်နေရတာနဲ့ तू ကမအားဘူးဟုတ်လားဒါကြောင့်မို့ဘုန်းဘုန်းတို့ဟာဘဝမှာအချိန်ကလည်းလိုသေးတာ哦နောက်ထပ်စကားလေးတစ်ခွန်းရှိတယ်အညာဟိလာဘူးပဏိတာအညာနိဗ္ဗာန်ဂါမိနိနော်လက်ရဖို့ပစ္စည်းတွေနဲ့ပြည့်စုံဖို့လမ်းကတလမ်းငြိမ်းအေးဖို့စိတ်နှလုံးမှာချမ်းသာဖို့တကယ်စစ်မှန်တဲ့နကုသိုလ်တရားတွေတိုးတက်ပြီးတော့အကုသိုလ်တရားတွေဆုပ်ယုပ်ပြီးတော့တကယ်စစ်မှန်တဲ့ချမ်းသာကိုရဖို့ဆိုတဲ့လမ်းက တလန်းလမ်းနဲ့လမ်းမတူဘူးဆိုတာကိုနားလည်ဖို့လိုတယ်နော်အေးဒါကြောင့်မို့လို့တင့်တယ်ချင်းရောင်ရဲချင်းဆိုတာကိုဘုံဘုံတို့ကတန်ဖိုးထားရမှာပေါ့ဒီရောင်ရဲတင့်တယ်ချင်းနဲ့ပတ်သက်ပြီးတော့တချို့ကအမြင်မကြည်ကြတာရှိတယ်ဟာရောင်ရဲတင့်တယ်နိုင်မယ်ဆိုလို့ကြီးပွားမလို့နော်ကြီးပွားခြင်းကိုပိတ်ပင်တယ်ဆိုပြီးတော့တောင်မှပြောရတာတွေရှိတယ်ဟုတ်လားအဲ့တော့ဘုံဘုံတို့ပြန်ပြောစရာရှိတာက ဒါကလောကီစီးပွားရေးတွေကြီးပွားဖို့ဟောနေတဲ့တရားမဟုတ်ဘူးလေဟုတ်လားအကုသိုလ်တရားနေပါပြီးတော့ကုသိုလ်တရားတွေဖြစ်ပွားပြီးတော့ကောင်းမှုတွေများပြီးတော့နောက်ဆုံးတန်တရားဘုကလွတ်ပြီးတော့စစ်မှန်တဲ့ချမ်းသာဖြစ်တဲ့နိဗ္ဗာန်ကိုရဖို့အတွက်မြတ်စွာဘုရားဟောခဲ့တဲ့တရားဥစ္စာပစ္စည်းနဲ့ပြည်စုံကြောင်မြတ်စွာဘုရားမဟုတ်ဘူးမဟုတ်ပါဘူးဟောတာပေါ့သွားရင်ဟန်လွယ်အများကြီးဟောခဲ့တာပဲဟုတ်လားသို့တော်လည်းပဲမြတ်စွာဘုရားပွင့်တော်မူလာခြင်းရဲ့အဓိကရည်ရွယ်ချက်က ဝဟာဆင်းရဲခြင်းမျှတာဖြစ်တယ်ဆင်းရဲတဲ့ဘဝကလွတ်မြောက်ဖို့အတွက်နီလန်ပေးဖို့ဒါမြတ်စွာဘုရားပွန့်လာတာပဲတကယ်တမ်းပြောရလို့ရှိဟုတ်လားဥစ္စာပစ္စည်းပြည့်စုံလို့ချမ်းသာတာတဲ့ရောင်ရဲတင်းတိမ်လို့ဖြစ်တဲ့ချမ်းသာမှုကပိုလို့မှုကိုပဲမြတ်စွာဘုရားတန်တုတိပရမန္တန်လို့ဟောခဲ့ပြီပဲလေဒီပစ္စည်းကပိုကောင်းတယ်ဒါရှာလို့ပြောတာပဲလေဟုတ်တယ်မဟုတ်လားဒါမျိုးဘုံဘုံကစောစောကပြောတာလေလောဘသားတွေအနေနဲ့တနည်းပြောရရင်လောဘကြီးတဲ့ပုံကိုယ်တွေအနေနဲ့တန်တုတိကိုနားလည်ဖို့မလွယ်ဘူး လက်ခံနိုင်ဖို့မလွယ်ဘူးဟုတ်လားဆက်ပြီးတော့စဉ်းစားနောက်ရက်တွေမှာဟောမယ်ခန္တီစဆိုတာလာအောင်မယ်အဲ့ဒါလည်းပဲဒေါသသမားတွေနားလည်ဖို့မလွယ်ဘူးလိုက်ကျင့်ဖို့မပြောနဲ့နော်ကျင့်တာတပိုင်းအရင်လက်ခံဖို့ကတပိုင်းလို့ဘုံဘုံထင်တယ်အဲ့တော့ဘုံဘုံတို့ကပုထုသင်တဘာဝလောဘဒေါသအာကြီးလို့မကျင့်နိုင်ရှိသေးအောင်တော့ဒါကိုလက်ခံနိုင်ဖို့နားလည်နိုင်ဖို့အဆင့်ကိုတော့ဖြတ်တန်းနိုင်တဲ့တယ်ကြော်လွှားသွားနိုင်တဲ့တယ်ပေါ့နော်လက်ခံနိုင်ဖို့လိုတယ်ပထမအဆင့် အော်ဒါတွေကလှုပ်တဲ့တယ်တဘာဝကြတယ်ဟုတ်တယ်ဆိုတာမျိုးဖြစ်တဲ့တယ်အဲ့ဒါပြီးမှဘုံဘုံတော့ဖြစ်အောင်လုပ်ရမှာအိုးဟုတ်လားဒါကြောင့်လောဘကြီးတဲ့လူတွေတန်တုတ်ထီကိုနားလည်ဖို့မလွယ်ဘူးဒေါသကြီးတဲ့လူတွေခန္တီကိုနားလည်ဖို့မလွယ်ဘူးမောဟကြီးတဲ့လူတွေကတော့သူတော်ကောင်းတရားအကုန်လုံးနားလည်ဖို့ကိုမလွယ်တော့ဘူးဟုတ်လားအဲ့ဒါကြောင့်မလို့ဘုံဘုံတို့တန်တုတ်ထီနဲ့ပတ်သက်ပြီးတော့ပြောရတာကနည်းနည်းလေးနော်စကလုံးလေးတွေရွေးရတာရှိတာပေါ့ဟုတ်လား အဲ့ဒါဆက်ပြီးတော့ဘုံဘုံတို့တန်တုတ်တီနဲ့ပတ်သက်ပြီးတော့ဗာပြောခြင်းတော့ဆက်ပြီးတော့ဗာပြောခြင်းတော့ဆိုတော့တန်တုတ်တီကောင်းတဲ့အကြောင်းကိုသိဖို့အတွက်သူ့ရဲ့ဆန့်ကျင်ဘက်ဖြစ်တဲ့လောဘမကောင်းတဲ့အကြောင်းကိုသိဖို့လိုတယ်ဆိုတဲ့အမြင်ဟုတ်လားဘုံဘုံတို့တခါတလေကြာတော့ဒီတစ်ခုရဲ့အကြောင်းကိုနားလည်ဖို့ပို့ပြီးတော့ကြည်ကြဲပြက်ပြက်နားလည်ဖို့အတွက်ဒီတစ်ခုရဲ့အကြောင်းကိုဓာတ်ရိုက်မကြည့်ပဲနဲ့ဒါနဲ့ဆန့်ကျင်ဘက်ရဲ့အကြောင်းကိုသွားကြည့်တာပေါ့ သွားကြည့်လို့ရှင်ဒါရဲ့အကြောင်းကိုအလိုလျောက်နားလည်သွားတာတွေရှိတယ်ဟုတ်လားတခါတရံမှာကုသိုလ်ရဲ့စွန့်ရည်တွေကို နားလည်ဖို့အတွက်အကုသိုလ်ရဲ့စွန့်ရည်တွေကိုနားလည်ကြည့်ဟုတ်လားအပူရဲ့သဘောထင်ရှားဖို့အတွက်အေးကိုစမ်းသပ်ကြည့်အေးရဲ့သဘောထင်ရှားဖို့အတွက်အပူကိုထိကြည့်ဒါတွေးမိတာကိုဘုံဘုံပြောတာပါဟုတ်လားအဲ့လိုပဲတန်တုဋ္ဌီကောင်းချောင်းကိုသိကျင်တယ်ဆိုရင်တန်တုဋ္ဌီနဲ့ဆန့်ကျင်ဘက်เนาะအလိုကြီးတယ် အားမရနိုင်ဘူးတင်းမတည်နိုင်ဘူးအမြဲတမ်းရကျင်နေတယ်ဟုတ်လားအဲအဲ့ဒီလောဘရဲ့မကောင်းတဲ့အကြောင်းကိုဘုံဘုံတို့သိဖို့လိုမယ်ပေါ့လောဘမကောင်းကြောင်းသိလေလေတန်တုတ်ထီကောင်းကြောင်းကိုသိလေလေလို့လည်းဆိုနိုင်သွားတယ်ပေါ့အဲ့ဒါလို့ဆိုရင်ဘုံဘုံတို့လောဘရဲ့အကြောင်းကိုဘယ်လိုပြောမလို့နော်လောဘကြီးလို့ရှိရင်ပျက်စီးတတ်တယ်ဆိုတာလေးကနေစပြီးတော့ပြောခြင်းနောက်မြတ်စွာဘုရား ဣတိယုတ်ပါဠိတော်မှာနဲ့တူပါတယ်ဟောထားတာရှိတယ်အနတ္ထဇနနောလောဘောလောဘောစိတ်တပကောပနောဘေယမန္တတာဒောဇာတံတန်စနောနာဝဘုဇတိဒါလေးကတော်တော်ကိုစဉ်းစားကြရကောင်းတယ်အနတ္ထဇနနောလောဘောလောဘောစိတ်တပကောပနောဘေယမန္တတာဒောဇာတံတန်စနောနာဝဘုဇတိဟုတ်လားအနတ္ထဇနနောလောဘော လောဘဟာအကျိုးမဲ့ကိုဖြစ်စေတတ်တယ်တဲ့လူချင်းမှုအားကြီးလာရင်လောဘစိတ်တပကောပနောတဲ့နော်လောဘဟာစိတ်ကိုတုံလှုပ်ခြောက်ခြားစေတယ်တဲ့ရခြင်းမှုလူချင်းမှုများလာရင် စိတ်တွေဖြောက်ပြက်ခတ်လာတယ်အဲ့ဒါကိုလည်းလောဘဖြစ်ဖူးတာပဲဖြစ်ဖူးရင်လည်းမကဘူးလောဘနဲ့နော်ကြင်ပများစွာ နော်ကုလူဆက်ဆံပြီးတော့နေတာပဲအဲ့ဒီဖြစ်တဲ့အချိန်မှာကိုယ်စိတ်ဟာငြိမ်လားနော်မငြိမ်လား ဒီမှာသူကမငြိမ်ဘူးလို့ရိုးတောင်ဟောတာမဟုတ်ဘူးသူကတုံလှုပ်ခြောက်ချားတဲ့သဘောကိုရောက်တယ်ပြင်းပြင်းထန်ထန်လှုပ်ခတ်နေတယ်ပေါ့နော်လောဘစိတ်တဘကောပနောဘယမန္တရာရောဇာတံတန်စနောနာဝဘုစတိအဲ့ဒါလိုလောဘဟာအကျိုးမဲ့တွေကိုဖြစ်စေတယ်စိတ်ကိုကင်လှုပ်ပြီးတော့တုံလှုပ်ခြောက်ချားဆင်းရဲသွားအောင်လှုပ်နိုင်တယ်ဆိုတဲ့လောဘရဲ့အတွင်းထဲမှာဖြစ်နေတဲ့ဒီကြောက်မဲ့ဖွယ်ရာဘေးကိုလူအများစုဟာမမြင်ဘူးတဲ့ဟောဖះပြောပုံလေနော် အနတ္ထဇနနောလောဘောလောဘောစိတ်တပကောပနောဘယမန္တတာရောဇာတံတန်ဇနောနာဝဘုဇတိလောဘဟာအကျိုးမဲ့စေတယ်လောဘဟာစိတ်ကို တုံလှုပ်ခြောက်ခြားစေတယ်အတွင်းထဲမှာဖြစ်နေတဲ့လောဘရဲ့အဲ့တလို့ကြောက်မဲ့ဖွယ်ရာဘေးကိုလူအများစုဟာမမြင်နိုင်ဘူးတဲ့ပြီးတော့မှဗာဆက်ဟောတော့လူတိုင်းလိုလိုရနေတဲ့ကာထာလေးလောဘောအဋ္ဌနာဇာနာတိလောဘောဓမ္မနပတတိတရာအန္တဓမ္မဟောတိယံလောဘောဟရတိနရံ လောဘအဋ္ဌနာဇာနာတိလောဘဟာအကျိုးရှိတာအကျိုးမရှိတာကိုခွဲပြီးတော့မသိဘူးတဲ့လောဘဖြစ်လာပြီဆိုရင်ငါဒါပြောလိုက်ရင်ဒါလုပ်လိုက်ရင်ငါတော့ဒုက္ခရောက်တော့မှာပဲအကျိုးမဲ့တော့မှာပဲလို့မသိဘူးသူသိတာရားကျင်တာပဲသိတယ်လောဘအဋ္ဌနာဇာနာတိပြီးတော့ပြောတော့လောဘဓမ္မနပတ္တိလောဘမြင့်မြတ်တဲ့တရားတကယ်ချမ်းသာကြောင်တရားကိုမသိနိုင်ဘူးတဲ့လောဘလက်ရှိနဲ့လောဘတန်လန်းနဲ့ နော်သူတော်ကောင်းတရားကိုမသိနိုင်တရာအန္တတမဟောတိယံလောဘဟရတိနရံလူတယောက်အလိုဆန္ဒတွေလွှမ်းလာပြီဆိုလို့ရှိရင်အဲ့ဒီလူကအဲ့ဒီအခိုက်အတန့်မှာသူ့ရဲ့မြင်နိုင်သိနိုင်တဲ့ဉာဏ်မျက်လုံးဟာကန်းသွားတယ်တဲ့ဒီထဲမှာတော့သူအမိုက်တိုက်ကြီးလို့ဖြစ်သွားတယ်တဲ့မှောင်မဲနေတာလေဘုန်းတို့သွားမယ်ဆိုရင်လမ်းမှန်ဘယ်လိုလုပ်ရောက်နိုင်မလဲနော်လူချင်းမူလွှမ်းလာရင်ဘောဟာမိုက်သွားတယ်မှောင်သွားတယ်လို့ပြောတာ နော်ဘုံဘုံတို့ဒါနဲ့ပတ်သက်ပြီးတော့နော်မတိလို့လိုချင်တယ်ဆိုတဲ့စကားလေးရှိတယ်မတိလို့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ရရှိရရှိတော့ခံကြပေါ့ဆိုတဲ့စွန်းလုံးဆရာတော်ဘုရားကြီးရဲ့စကားပြိဿသမုပ္ပါကိုခြေခံပြီးတော့ပြောတာလေမတိလို့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ရရှိရရှိတော့ခံကြပေါ့တဲ့ဒါအတူဆုံးဘဝရဲ့အကြောင်းပဲလေဟုတ်တယ်မဟုတ်လား အဲ့ဒါမသိလို့လိုချင်အင်းဒါလေးကတော့ရှင်းကြတယ်ဟုတ်တယ်ဘဝမကောင်းသို့တော့မကောင်းတာကိုမသိဘူးမသိတော့ကောင်းတယ်ထင်ပြီးတော့ရကျင်နေကြတာနော်မသိလို့လိုချင်မသိလို့လိုချင်တဲ့အပိုင်းရှိတယ်လို့လိုချင်လို့မသိသွားတာလည်းရှိတယ်လို့အပြန်အလှန်နားလည်ဖို့လိုတာနော်အဝိဇ္ဇာကြောင့်တဏှာဖြစ်တယ်လို့တဏှာကြောင့်လည်းအဝိဇ္ဇာဖြစ်တယ်နော်မသိလို့လိုချင်တယ်ဆိုတာရှင်းတယ်လိုချင်လို့မသိသွားတာကြတော့စဉ်းစားကြရကောင်းတယ်ဟုတ်တယ်ဒါလည်းပဲဘဝမှာတကယ်လက်တွေ့ပဲ တကယ်လူချင်းစိတ်ပြင်းထန်လာပြီဆိုလို့ရှိရင်မမြင်ကြတော့ဘူးဟုတ်လားနော်လူချင်းတော့ဘာဖြစ်သွားတယ်မတိသွားတာပေါ့ဟုတ်လားဒါဘုန်းဘုန်းတို့ရသော်ဘုရား ဟောတာတဲ့ဇတ်တော်လေးတစ်ပုဒ်ရှိတယ်ဘုရားလက်ထက်ကစမ်းကြယ်တဲ့အဖြစ်အပျက်တစ်ခုဖြစ်ခဲ့တာပေါ့အဲ့ဒါကုံသေးတွေမြတ်စွာဘုရားကိုပင်ပြီးတော့ဆွန့်ကပ်ကြတာဘာဖြစ်လို့ဆိုတော့သူတို့ကထူးထူးဆန်းဆန်းဥစ္စာတွေအများကြီးရလာတာဘာလို့ရလာတော့ဆိုတော့သူတို့ကုံကူးသွားကြရင်းနဲ့ မျက်စိလေကန်တာရတယ်အဲကန်တာရတယ်မှာအဲ့လိုမျက်စိလေတဲ့အခါကျတော့ဟာအစာရည်သားတွေပြက်လက်ပြီးတော့ဒုက္ခရောက်အံ့ဆဲတဲ့အချိန်မှာပဲညောင်မင်းကြီးတွေပင်တွေ့ရတယ်တွေ့တဲ့အခါကျတော့ဟာတခါတည်းတို့တော့ညောင်မင်းအောက်ခိုကြမှာပဲဆိုညောင်မင်းကြီးအောက်ခိုရင်းနဲ့ဒီဇလန်လေးကြားဥပါတယ်လေညောင်မင်းကြီးပေါ်မော့ကြည့်တော့ညောင်မင်းကြီးကဆိုးလျှော့အဲတော့အရေတွေထွက်တယ်လို့မြန်ဖြစ်နေတယ်အဲသူတို့ကလည်းရေငတ်လာတာအစာငတ်လာကြတာဆိုတော့ အဲ့ဒါနဲ့အဲ့ဒီညောင်မဲအောက်မှာလှဲဝိုင်းကြီးချပြီးတော့ညောင်မင်းကြီးရဲ့အရှိခိုင်းကိုဖြတ်တဲ့အခါရည်တွေထွက်လာတယ်အမှန်ကညောင်မင်းကနော်နတ်နဂါးစောင်းတဲ့အပင်ပဲသူတို့တနာလို့ရည်ထွက်ပေးတာပဲဒါပေမဲ့သူတို့ကတော့မသိဘူးဟာရည်တွေချိုးကြတောက်ကြနောက်ညောင်မင်းကြီးရဲ့တောင်ကိုင်းဖြတ်ကြပြန်ဖြတ်တဲ့အခါကျတော့စားစရာတွေထွက်လာစားကြတောက်ကြဘူးနော်အဲ့ဒါနဲ့အနောက်ဖက်ကိုင်းကိုဖြတ်တဲ့အခါကျတော့သူတို့သမီးကညာတွေထွက်လာဟာပြောကြပါကြပေါ့ တို့နဲ့နောက်ဆုံးမြောက်ဘက်ကအကိုင်းကိုဖြတ်တဲ့အခါကျတော့ယတနာတွေထွက်လာတယ်အဲ့ဒီမှာသူတို့ယတနာတွေတင်ပြီးတော့မြို့သမီးတွေကတော့ပျောက်သွားတာပေါ့လေအဲ့ဒီယတနာတွေတင်ပြီးတော့ပြန်လာကြတာအများကြီးရလာတာအဲ့ဒါနဲ့သူတို့ကမြတ်စွာဘုရားလက်ကြီးညိုကြတဲ့ပုံကိုဆိုတော့ပင့်ပြီးတော့ဆုံးကတ်ကြတော့မြတ်စွာဘုရားအကျိုးအကြောင်းသူတို့ကရှောက်ကြတာဒီထူဆန်းလို့အဲ့လိုရှောက်တော့မြတ်စွာဘုရားအင်းတဲ့မင်းတို့ကတော့ကိုယ့်ရဲ့လောဘကိုထိမ့်သိမ့်နိုင်လို့နော်တဏှာရဲ့လောဘရဲ့အလိုကိုမလိုက်ဖဲနဲ့ထိမ့်သိမ့်နိုင်လို့ မင်းတို့တော့ချမ်းချမ်းသာသာဖြစ်ခဲ့တာဟိုတုန်းကတော့အလိုလောဘကိုမထိန်သိမ်းနိုင်တော့အဲ့ဒီလိုအဖြစ်ပြမျိုးကြုံခဲ့တဲ့ကုံတွေတွေကတော့အကုန်ဒုက္ခရောက်ကြတာပဲဆိုပြီးတော့မြတ်စွာဘုရားမဟာဝါဒိဇတ်ဇတ်ဆိုတာဟောတယ်အဲ့ဒါလိုပဲအဲ့ဒီဘဝတုန်းကဘုရားလောင်းကလက်ကုံတယ်ခေါင်းဆောင်ပေါ့အဲ့သွားကြရင်လည်းပုံစံတူလေးပါပဲဇလန်းလေးကအဲ့ဒါလိုပဲရှေးကိုင်းတောင်ကိုင်းအနောက်ကိုင်းမြောက်ကိုင်းခုတ်ကြဖြတ်ကြတော့ဒီလိုပဲသူတို့ရကြတာပစ္စည်းတွေယရနာတွေ အဲတကယ်ဆိုရင်ပြန်ခဲ့ဖို့ကောင်းပြီနော်ကိုယ့်ရဲ့ကျေးဇူးရှင်ကြောင့်မကြီးလဲအကိုင်းမရှိတော့ဘူးပြန်ခဲ့ဖို့ကောင်းပြီသို့တော့သူတို့မပြန်ကြဘူးဘာဆက်လုပ်ချင်လို့ဆိုအမြင့်တူးချင်နေတယ်ဟောလောဘမဖြတ်နိုင်ဘူးပေါ့နော်အဲ့မှာဘုရားလောင်းကသူတားတယ်ဒီပင်ကြီးကမင်းတို့ကိုမြန်ဘာမြန်ဒုက္ခပေးလို့တော့တကယ်ဆိုရင်ကျေးဇူးရှင်ပေါ့နော်အရေးနော်စားเสียရမျိုးသမီးယရနာပစ္စည်းအကုန်ပေးတာဘာဖြစ်လို့ဒီလိုလုပ်ရမလို့ဆိုတော့အဲ့လိုမလုပ်ချင်တာသူတယောက်ပဲကျန်တဲ့လူတွေကအကုန်လုံးဟာ လှုပ်ချင်တဲ့လူတွေကြီးပဲအဲ့တော့ तू တားမရဘူး तू အန်နေဖြစ်မဲ့အနေထားမှာရှိတော့ तू တာတာပဲရက်ကြည့်နေရတယ်ပေါ့အဲ့ဒါနဲ့အဲ့ဒီညောင်မင်းကြီးရဲ့အမြင့်ကိုဖြတ်ဖို့လဲကြိုးစားကြရောအဲ့ဒါငကားကအမျက်ထွက်ပြီးတော့အကုန်လုံးအဲ့ဒီလူတွေရောတတ်ငကားရဲ့တကိုးနဲ့အဖေအလောင်းတယောက်ကိုပဲခြံပြီးတော့နော်ဥစ္စာပစ္စည်းတွေလှဲ့ပေါ်တင်ပြီးတော့လိုက်ပို့တယ်ဆိုတော့ဇတ်တော်တစ်ပုဒ်ရှိအဲ့ဒီဇတ်တော်ရဲ့အဆုံးမှာမြတ်စွာဘုရားကကာထာလေးနှစ်ပုဒ်ခေါ်တယ်အဲ့ဒီကာထာလေးနှစ်ပုဒ်ကိုဘုံဘုံကပြောခြင်းလို့ပါနော်ဒါပေမဲ့ဇလန်းလေးတွေကလည်းပဲ အမြင်လေးတွေကိုရနိုင်တယ်ပေါ့။အော်လူတွေဟာနော်အလိုလောဘကြီးလာပြီဆိုလို့ရှိရင်မမြင်နိုင်ပါလားမသိနိုင်ပါလား။လုံးတယ်မလုံးတယ်ပြောတယ်မပြောတယ်ဘာမှမတွေးတော့ပါလားဆိုတာလေးကိုစဉ်းစားမိဖို့ပေါ့။အဲ့ဒါမှမြတ်စွာဘုရားဘယ်လိုဟောတာတုံးဆိုတော့တတမဟိပန္တိတောပောတောတမ္ပတ္တအတ္တမတနောလောဘတနဝတံကိစေဟနေယရိတကံမနံတဲ့နော်ပညာရှိတဲ့လူဆိုတာတဲ့ကိုယ့်ရဲ့အကျိုးစီးပွားအစစ်အမှန်ကိုတကယ်မြင်တဲ့ပညာရှိတဲ့လူဆိုတာ လောဘတနဝတံကိစီနော်လောဘတလောဘဤဝတံအလိုကိုနကိစီမလိုက်ရဘူးတဲ့ဆိုလိုတာကလောဘကိုအလိုမလိုက်ရဘူးလောဘတော့ तू ကပူစားနေမှာပဲအလိုလိုက်ခံရတဲ့ကလေးတယောက်မိဘကိုပူစားတယ်လို့မျိုး तू ကတော့ပူစားနေမှာပဲဟိုကလုတ်ပေအောင်ဒီကလုတ်ပေအောင်ဟုတ်လားအဲ့ဒါကိုကအလိုလိုက်မယ်ဆိုရင်တော့မှားမယ်ပေါ့နော်လောဘတနဝတံကိစီဟနေရရိတကံမနံနော်စိတ်ထဲမှာကိုယ့်ရဲ့ရန်သူတဖွဲဖြစ်နေတဲ့အဲ့ဒီလောဘကို တကယ်တမ်းဆိုရင်ပယ်တတ်ပြရမယ်တဲ့နော်အကျိုးစီးပွားအစစ်အမှန်ကိုမြင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာလောဘရဲ့အလိုကိုမလိုက်ဖဲနဲ့နော်စိတ်ထဲမှာကိုယ့်ရဲ့ရန်သူတစ်ဖွဲ့ဖြစ်နေတဲ့အဲ့ဒီလောဘကိုပယ်တတ်ပြရမယ်တဲ့ဧဝမာရိနဝညတ္တဝါတဏဒုက္ခသတံဘောဝိဒတံသောအနာဒံသောသတောဘိက္ခုပြိပစီဧဝမာရိနဝညတ္တဝါအဲ့ဒါလိုလောဘရဲ့အပြစ်အနာစာကိုမြင်ပြီးတော့တဲ့လောဘရဲ့မကောင်းတဲ့အချက်ကိုမြင်ပြီးတော့ လောဘရဲ့မကောင်းတဲ့ချက်ကိုဘယ်လိုမြင်ရမှာတော့တလုံးနဲ့မြတ်စွာဘုရားဟောတာဧဝမာရိနဝညတ္တဝတဏှာဒုက္ခတတံပုံအောင်တဏှာဆိုတာလောဘပြောတာပါပဲနော်တဏှာဒုက္ခတတံပုံအောင်တဏှာဆိုတဲ့လောဘဟာဆင်းရဲခြင်းရဲ့အကြောင်းတရားတဲ့ကဲနော်အာရိနဝအပြစ်ဆိုတာအဲ့ဒါပဲနော်လောဘရဲ့အပြစ်ကိုဘယ်လိုမြင်ရမှာတော့ဆင်းရဲခြင်းရဲ့အကြောင်းလို့မြင်ရမယ်တဲ့အဲ့လိုမြင်ပြီးတော့ဝိတတန်တော့အနာတန်တော့တဲ့နော်လောဘကင်းသည်ဖြစ်၍ဆွဲလမ်းမှုကင်းသည်ဖြစ်၍ နော်တတောဘိက္ခုပြိပစီယဟန်ဆိုတာတတိနဲ့ပြည့်စုံပြီးတော့ကျင့်ရမယ်လို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားအဲ့တော့ပြောချင်တာလေးကဘာတော့နော်လောဘဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအခိုက်အတန့်မှာဒီလူဟာမမြင်နိုင်တော့ဘူးမသိနိုင်တော့ဘူးမိုက်သွားတယ်မှောင်သွားတယ်နော်မျက်လုံးကဘာဖြစ်သွားတော့ကန့်သွားတယ်ဒါကိုပြောတာဘုံတို့ငငယ်ကဆရာကြီးဥဒုခရေးတယ်စိတ်ဆိုသောစိတ်ဆိုတဲ့စာအုပ်ရှိအခုလည်းပဲကလေးတွေဖတ်ကြည့်ကြရအောင်နော် ဝင်စနာဒီပနီနဲ့တွဲပြီးတော့ထုတ်တာစိတ်ဆိုသောစိတ်တဲ့အဲ့ဒီတည်းကဟိုမှုကင်းစာရေးဆရာညီလေးမောင်ရေးတဲ့အကြောင်းအရာလေးကိုဆရာကြီးကထည့်ပြီးတော့ရေးတာမမိနေပြည်ကနေဘုံဘုံတို့ရန်ကုန်ကိုသွားတဲ့ယထာပေါ်မှာတီလန်းရှင်ဆရာကြီးတယောက်ပါလာအဲ့ဒါသူ့သမီးကခရမ်းသုံးခွမှာနဲ့တူတယ်သမီးနေမကောင်းလို့သွားတာသမီးနဲ့သမက်ကလည်းအလွန်ဆင်းရဲသူကတီလန်းရှင်ဝင်နေတာ၃လနှစ်လောက်ရှိပြီပြည်ပြည်မှာနေတာပြည်မှာလည်းတီလန်းရှင်တွေပေါ်တာ အဲ့တော့ယထာဘောရောက်တဲ့အခါကျတော့လူတွေကလည်းအဲ့ဒီခက်ကဟိုမှောင်ကိုတွေပါတယ်လည်းလောက်ကြတဲ့ခက်ဆိုတော့ယထာနဲ့ပဲသွားကြလာကြပေါ့တက်နေတာလေလူတွေနေရာတစ်ခုရဖို့မလွယ်ဘူးအဲ့ဒါနဲ့ယထာဘောရောက်တဲ့အခါကျတော့ဟိုတန်တစ်တာတစ်လုံးတွေ့တော့အဲ့ဒီတစ်တာဘောကို तू ကထိုင်ကျင်တာဒါပေမဲ့တစ်တာကြီးဘောလည်း तू ကမထိုင်ရဲဘယ်သူကနေရာဥထားမှလည်းမသိဘူးအဲ့ဒါနဲ့ဒီတစ်တာကြီးကဘယ်သူတစ်တာကြီးတုံးလို့ပြောတော့ယထာဘောကလူတွေကလည်းမသိဘူးဘယ်သူတစ်တာမှမသိဘူးအဲ့လိုဆိုလို့ရှင်ကိုယ် အဲ့ဒီတစ်တာကြီးကိုအဲ့ဒီမနှုတ်ခုံအောင်ထိုးပေးတယ်မှာငါနေရာလေးရခြင်းလို့ပါဆိုအဲ့လူတွေကလှုပ်ပေးတာပေါ့နော်အဲ့ဒါနဲ့သူကနေရာလေးတစ်ခုရနေရာလေးရတော့သူစဉ်းစားတယ်ဩယထာကလည်းထွက်တော့မှာပေါ့ဒီတန်တစ်တာပိုင်ရှင်ကြီးရောက်မလာရင်တော့ကောင်းမှာပဲပေါ့အပြီးမှစဉ်းစားတယ်ဩငါလည်းငါနေရာလေးရခြင်းနဲ့သူများဒုက္ခရအောင်မြန်စဉ်းစားနေသေးတယ်မကောင်းပါဘူးလေပေါ့အဲ့ဒါနဲ့ခဏနေတော့ယထာကြီးကထွက်တယ်တစ်တာပိုင်ရှင်လည်းရောက်မလာဘူးတဲ့ဟာဘယ်သူမှလည်းရောက်မလာဘူးပေါ့ အဲ့ဒါနဲ့ဒီလိုနဲ့လာရင်းနဲ့လမ်းကြတော့သူအိပ်ပျော်သွားအိယာနိုးတော့ကြည့်တဲ့အခါကျတော့သူကဘူတာတွေရဲ့တစ်ခုပြီးတစ်ခုဖြတ်လာတာဆိုတော့ခီးတဲ့တွေကလည်းတယောက်ချင်းတယောက်တည်းကြည့်လိုက်တော့သူတွဲပေါ်မှာငကိုခီးတဲ့အဟောင်းကမရှိတော့ခီးတဲ့တွေကအတစ်တက်လာတဲ့လူတွေကြီးပဲအဲ့နဲ့သူအကုန်ကြည့်လိုက်တဲ့အခါကျတော့ဟာလူတွေလည်းတယောက်မှငါသိတဲ့လူလည်းမရှိတော့ပါလားပေါ့အဲ့တော့ဒီတစ်တာကြီးကလည်းဘဇုတစ်တာမှလည်းမသိဘူးပေါ့အဲ့ဒါနဲ့သူတစ်တာကြီးထည့်ထားတဲ့ထည့်ထားဟိုထိုးထားတဲ့ခုံပေါ်တက်ထိုင်ပဲနေနောက် ဇီကုံဘူတာရောက်တဲ့အခါကျတော့စစ်စေးတွေကတက်လာရဲတွေတက်လာပေါ်ဒီတက်တာဘုတက်တာတော့တပည့်ကလူကအဖွားအဖွားကိုမေးနေတာဖွားဒီတက်တာဖွားတက်တာလားဆိုတော့ဟာငါတက်တာဆိုပါလားပေါ့အဲသူတက်တာမဟုတ်ဘူးဒါပေမဲ့သူတက်တာဘယ်သူမှပိုင်ရှင်မရှိတဲ့ခါကျတော့သူကရခြင်းပြီလေဒါကြီးဟောဟုတ်လားအဲ့တော့စဉ်းစားတာငါသမီးလေးကလည်းရန်ဆင်းရဲတယ်ပေါ့လိုကလည်းလိုးနေပြီလေအဲ့တော့ဒီထဲမှာအဖို့တန်တာမပအောင်အဝိစားပအောင်တောင်ရောင်းမယ်ဆိုရင်မနေဘူးပေါ့လေ အဲ့ဒါနဲ့မဆိုင်မတော့ပဲ तू ဟာဟုတ်ပါတယ်အဖော့တစ်တာပါလို့ပြောတယ်လွယ်လွယ်ပဲပြောလိုက်တော့ဟာအဖော့တစ်တာတဲ့ပေါ့အဲ့ဒါနဲ့ तू သူ့တစ်တာကြီးရပြီဆိုလို့နေနေနောက်တစ်ခါဘူတာတစ်ခုရောက်တဲ့ခါကျတော့လိုပဲစစ်ဆေးရတယ်တက်လာတက်လာတဲ့ခါကျအဖော့တစ်တာဆိုဟုတ်ပါတယ်အဖော့တစ်တာဆိုအဲ့ဒီကြတော့မှ तू ဒုက္ခရောက်တယ်အဲ့လိုဆိုရင်အဖော့တစ်တာထဲမှာဘာပါလဲစစ်ရမယ်ပေါ့နော်တော့ပေးပါလို့ပြောတော့ဟာတော့ဆိုမှဒုက္ခ तू တော့သူ့တစ်တာမှမဟုတ်တာတော့ဘယ်ပါမှာတော့အဲ့တော့ तू ဟာတခါတည်း ဟာတော့ကြနေလို့လို့ပြောတာအော်သူကစဉ်းစားတယ်ငါတော့လိန်ရပြန်ပြီပေါ့နော်အဲ့တော့လူတွေကလည်းအင်းတော့ကြနေပြီဆိုရင်လည်းဟုတ်ပါပြီဆိုပြီးတော့ဆင်းသွားကြပြန်ရောဆင်းသွားပြီးတော့ယထာတော်နဲ့မထွက်ဖ ೇನೆ တခါခဏနေတော့အဲ့ဒီလူတွေပြန်တက်လာပြီးတော့ဘာအဲ့လိုဆိုလို့ရှိရင်ဒီတော့မပါရင်ကျွတ်တို့ဖြက်ပြီးတော့ကြည်ကျင်တယ်ပေါ့ကြည်ခွင့်ပေးမလားတော့အော်ကြည်ပါကြည်ပါပေါ့အဲ့ဒါနဲ့တစ်တာကြီးလည်းဖြက်ကြည့်လိုက်တော့ဟာကြောက်စရာကောင်းတယ်ခေါင်းမပါတဲ့လူတယောက်ကိုအတူတူဖြက်ပြီးတော့ထည့်ထားတယ်အဲ့တစ်တာထဲမှာ အဲ့ကြတော့မှ तू အတင်းငိုတော့ပါပဲဒါအဖွားတစ်တာမဟုတ်ပါဘူးမတော်လောဘကြောင့်မလို့ဓာတုတစ်တာတော့လုံမိတာပါဆိုတော့ဟာအဲ့ဒါတွေကတော့ခက်ရောက်မှပဲရှင်းရမယ်ပေါ့နော်အဲ့ဒါ तू ဖမ်းသွားရောဒါမဲ့ तू ပြန်တော့လွတ်လိုက်ပါတယ်ဒီအမှုကလည်းပေါ်တော့ပေါ်သွားတယ် तू ကလည်းပဲအဲ့ဒီအဲ့ရေးတဲ့ညီလေးမောင်ကဘလို့ရေးထားတယ်ဆိုတော့တဲ့ဆရာဥဒုက္ခရေးပြထားတယ်တရားခံတော့မိသွားတယ်ပေါ့နော်ဒီတတ်လိုက်တဲ့တရားခံကိုဒါပေမဲ့လို့ဒီဖွားတိလာရှင်ဆရာကြီးရဲ့စိတ်ထဲမှာ မတော်လောဘဆိုတဲ့တရားခံလေးကိုတော့ဘယ်သူမှမိအောင်မဖမ်းလိုက်နိုင်ဘူး။ဒါမှဆရာကြီးကသွားဖမ်းရင်မမိလိုက်တော့တရားခံဆိုတော့စာလေးရေးတာ။အဲ့တော့လောဘဆိုတာဟောဖြစ်လာပြီဆိုလို့ရှိရင်ဘာမှသိပြီးတော့တချို့ဟာတွေကမစင်သားမိတော့ဘူးပေါ့နော်။ဒါငါ့ကိုဒုက္ခဖြစ်စေမဲ့အရာလားဒုက္ခဖြစ်စေမဲ့အရာလားဘာမှရှိရှိဝေးဝေးမတွေးတတ်တော့ဘူးမတွေးမိတော့ဘူးပေါ့ဟုတ်လား။อืมဒါကလေးတွေအတွက်ဘုံဘုံပြောပြတာ။ဒါကြောင့်မို့လို့ လောဘရဲ့အပြစ်အနာစာကိုမြင်လေလေနော်အလိုနေခြင်းဆိုတဲ့အပိစ္ဆတရားရောင်ရဲခြင်းဆိုတဲ့တန်တုဋ္ဌိတရားအဲ့ဒီတရားတွေရဲ့ဂုံကျေးဇူးတွေဟာထင်ရှားလေလေပေါ့ဟုတ်လားဩဘုံဘုံတို့ကန္နာဇတ်တော်မှာအဲ့ဒီဂါထာလေးလည်းပြောကြကောင်းတယ်ဖះလောင်းကိုကြည်ညိုလို့တရားမင်းကဆုပေးတဲ့အခါမှာအမျက်ကင်းပါရစေဒေါသကင်းပါရစေလောဘကင်းပါရစေချစ်ချင်းကင်းပါရစေဆိုတဲ့ဆုလေးစုတောင်းတာကြားဘူးရတယ်နော် အဲ့တော့တရားမင်းကမေးရလေအဲ့ဒီအမြင်အဲ့ဒီဒေါသအဲ့ဒီလောဘအဲ့ဒီချစ်ချင်းမှာဘာအပြစ်တွေရှိလို့သင်ကမလိုချင်ရတာတော့အဲ့တော့ဘုရားလောင်းကအမြင့်ရဲ့ဒေါသရဲ့လောဘရဲ့ချစ်ချင်းရဲ့ဒီတရားလေးမျိုးရဲ့အပြစ်ကိုပြောတဲ့နေရာမှာလောဘရဲ့အပြစ်ကိုဘယ်လိုပြောတော့ဒီနေရာမှာပြောကြကောင်းတယ်အလောဘတာဟတာကာရဏိကတိဝဉ္စနာနိစာဒိဋ္ဌန္တိလောဘဓမ္မိတုတတ္တမလောဘနာရောစီအလောဘတာဟတာကာရာ ရင်ဘတ်ပေါ်မှာဒုတ်တို့ဓာတ်တို့တနတ်တို့လက်နှက်တို့တင်းပြီးတော့လူကြရက်ကြအကျန်းဖက်ကြတာတွေလောကကြီးမှာရှိတယ်တဲ့ဟုတ်လားနိဂတိဝန်စနာနိဇာတယ်အတုတွေလှုပ်ပြီးတော့ဘယ်သူဒုက္ခရောက်ရောက်กว่าဆိုပြီးတော့လှည့်စားကြတဲ့ကောက်ကျစ်ကြတဲ့လူတွေလည်းလောကမှာရှိတယ်တဲ့ဟောနှစ်ချက်ပြောတယ်နော်လက်နှက်အာကိုနဲ့ရက်ဆက်ကြတာရှိတယ်အတုပြုပြီးတော့လှည့်စားကောက်ကျစ်ကြတာရှိတယ် ရက်ဆက်မှုနဲ့လှည့်စားမှုပေါ့နော်ကြောက်စရာအကောင်းဆုံးလူလောကကြီးရဲ့နော်ဒုက္ခအရင်အမြစ်တွေလို့ဆိုနိုင်တယ်ပေါ့ဟုတ်လားရက်ဆက်တယ်လှည့်စားတယ်အခုမှမကောင်းဘူးနော်အဲ့လိုရက်ဆက်မှုလှည့်စားမှုဟာတွေဟာဒိဋ္ဌန်တိလောဘတံပေသူလောဘရှိတဲ့ပုဂ္ဂိုလ်ရဲ့တန်တံမှာဖြစ်နေတာကိုပဲငါမြင်ရတယ်တတ္တမလောဘနာရောစီအဲ့ဒါကြောင့်အဲ့ဒီလောဘကိုငါမကြိုက်ဘူးတဲ့ဘုရားတော်လောက်ကောင်းတော့ဟုတ်လား လောဘရှိတဲ့ပုဂ္ဂိုလ်တန်တန်မှာပဲငါတွေ့ရတယ်ဆိုလိုတာကလောဘကြောင့်အဲ့ဒါတွေဖြစ်နေတာပေါ့နော်လက်နဲ့အာကိုနဲ့တယောက်ကိုတယောက်ရက်ဆက်ကြတယ်ဆိုတာဘာတော့တခုခုလိုချင်လို့ရချင်လို့ဖြစ်ချင်လို့လုပ်ကြတာပဲလေဟုတ်တယ်မဟုတ်လားအခြေခံကဘာဖြစ်နေတော့လောဘဖြစ်နေနောက်အတုကိုပြုတ်ပြီးတော့ဘယ်သူတွေဘလို့ဘလောက်ထိခိုက်ထိခိုက်ဘယ်သူတွေဘလို့ပဲဒုက္ခရောက်ရောက်ဆိုပြီးတော့လှည့်စားကြတာကောက်ကျစ်ကြတာတွေဟာလည်းပဲအရင်စစ်လိုက်တော့တရားခံကဘယ်သူဖြစ်နေတော့လောဘပဲဖြစ်နေတယ်ဒါမှမဟုတ်ဒီလိုမကောင်းတဲ့အရာတွေ နော်ကြောက်မဲ့ဖွယ်ရာဘေးအန္တရာယ်ဇိုးတွေရဲ့အရင်အမြစ်ဖြစ်တဲ့အတွက်ကြောင့်လောဘကိုငါမကြိုက်ဘူးလို့ဘုရားလောင်းအဲ့လိုပြောတာဟုတ်လားဒါကြောင့်မလို့လောဘရဲ့အပြစ်ကိုဘုံဘုံတို့တတ်နိုင်တယ်များမြင်အောင်စဉ်းစားဓမ္မမတုဋ္ဌိရဲ့တန်ဖိုးကိုပို့ပြီးတော့မြင်ရရောက်မယ်ပေါ့ဒါနောက်ဆုံးလောဘရဲ့အကြောင်းကိုဘုံဘုံတို့ဘာကိုပြောဖို့ဒီမှာစဉ်းစားထားတော့ဆိုတော့မန္တာတုဇ္ဇဆိုတာလေးပြောကြကောင်းတယ်ဟုတ်လား ဒီဇက်တော်ဟောရခြင်းရဲ့အကြောင်းကလည်းအနှဲငယ်စိတ်ဝင်စားစရာရှိတယ်။ရသော်ဘုရားလက်ထက်ကယဟန်လေးတစ်ပါးသူ့ရဲ့ခမဲတော်ကြီးဟာနော်တေဂာနီးမှာသူနဲ့တနေရာဒီမှာနော်ဖြစ်နေတဲ့အခါကျတော့တေဂာနီးမှာသူ့ရဲ့ညီကိုမှားတယ်တဲ့။ငါသေးသွားလို့ရှိရင်ငါသားယဟန်လေးကိုဒီပစ္စည်းတွေပေးရပါဆိုပြီးတော့အသက်ပြားတရားသူစုထားတာလေ။ညီဖြစ်တဲ့လူကိုပေးရတာ အဲ့ဒါသတင်းကြားတဲ့အခါကျတော့ဒီရန်လေးကသွားတာပေါ့သွားတဲ့အခါကျတော့ဟိုဦးလေးကအာဒီပစ္စည်းတွေတော့ဦးစင်းလေးအတွက်ထားခဲ့တာရှိတယ်ဆိုတော့အဲ့ဒီပစ္စည်းတွေကိုကြည့်ပြီးတော့လူထွက်ခြင်းစိတ်ပေါက်အစကတော့ तू မရခြင်းဘူးလို့တယ်နောက်ကြတော့ဒီငွေဆိုတဲ့သဘောတရားကလည်းပဲကြောက်စရာပေါ့နော် အတွေးများစွာကိုဆက်ပြီးတော့ဖြစ်စေတယ်ပေါ့ဟုတ်လားအဲ့ဒါနဲ့ तू ဘာတွေတွေးမိတုံဆိုတော့ तू လူထွက်တော့မယ် ဒါတွေနဲ့ငါလောက်ကင်စားတော့လို့ရှိရင်အစဉ်ပြေလောက်ပြီလို့သူတွက်တာ။ဒါပေမဲ့မြတ်စွာဘုရားအဲ့ဒါကိုသိတဲ့အခါကျတော့အလွန်တနာတော်မူတဲ့အတွက်ကြောင့်မို့လို့သူ့ကိုခေါ်တကယ်ကိုပဲကြင်ကြင်နာနာပဲမြတ်စွာဘုရား။မင်းဒီပစ္စည်းလေးအားကိုပြီးတော့ဒီငွေလေးတရားအားကိုပြီးတော့မင်းထွက်မှာဟုတ်ပြီ။အဲ့လိုဆိုရင်ဒီဥစ္စာပစ္စည်းတရားကမင်းရဲ့ဘဝမှာတော့လောက်မလောက်တို့တွက်ကြည့်ရအောင်တွက်ကြည့်ကြအောင်စို့။သွားကြောက်စစ်တဲ့ခဲလေးတွေယူခဲ့ပေါ့နော်ခုခေတ်ဆိုရင်တော့ကကျူလေးတာယူခဲ့ပေါ့ကနန်းပေါင်းတွက်စံနဲ့တွက်မှာပေါ့ဟုတ်လား။ အဲနွားနှကောင်အတွက်ကသလောက်မင်းအရေးအကြောင်းကြုံရင်ထားဖို့ကသလောက်ခွဲတာပေါ့နော်ခွဲခွဲခွဲခွဲပြီးတော့နောက်ဆုံးကြတော့ငွေတရားမလောက်ဘူးမလောက်တဲ့အခါကျတော့မြတ်စွာဘုရားမင်းငွေတရားကိုမပြောနဲ့ကောင်းငင်ကိုမော့ကြည့်ပြီးတော့လက်ပန်းပေါင်းခတ်လိုက်လို့ရှိရင်ဒူးစစ်လောက်မြုပ်တည်ထိယတနာမိုးရွာရလောက်အောင်ဘုံကြီးတဲ့မန္တာတူမင်းကြီးတောင်သူ့အလိုမပြေဘဲနဲ့ပေးရတာဟုတ်လားမင်းငွေတရားလောက်နဲ့တော့စာအံဖွဲ့လောက်ဖို့ပေါ့နော်အတိပဲက အဲ့ဒီမှာမြတ်စွာဘုရားမန္တာတုဇက်ကိုဟောတာဟုတ်လားမန္တာတုဇက်ကပြောပြီးရင်လည်းပြောစရာကောင်းတယ်နားထောင်ပြီးရင်လည်းနားထောင်စရာကောင်းတယ်ဇတ်တော်ပဲအဲ့ဒါဘုရားလုံးကြီးကမဟာသမတမင်းကြီးရဲ့သူကမြင့်ရဲ့သားလောက်ဖြစ်လိုက်မယ်သူကမြင်းမြစ်တီတွတ်အဆင့်လောက်တိတ်မဝေးသေးဘူးကဘာဥစားမှာမဟာသမတမင်းဆိုပြီးတော့ဖြစ်တယ်အဲအဲ့ဒီဟာသူ့ရဲ့သားသားအဆက်ဆက်3 5 50လောက်အရောက်မှာအဲ့ဒီမန္တာတုဆိုပြီးတော့မင်းဖြစ်တယ် အဲ့ဒါဘုရားလောင်းပေါ့သူကဘုံအလွန်ကြီးတယ်အဲ့ဒီခေတ်ကတက်တန်းကအသင်ချေရတန်းလို့ဆိုတယ်နက်တည်တဲ့တောင်လူကအသက်ရှည်တယ်တဲ့လူတွေအသက်ကအဆိုးမရဘူးနော်အလွန်တိုတဲ့ခါရှိတယ်လို့အလွန်ရှည်တဲ့ခါရှိတယ်နက်တည်ကသူကသူ့ limit နဲ့သူသူကသူသူကနန်းနဲ့သူသူကဘယ်နက်ပြည်ကဘယ်လောက်ဆိုသူကဒါအတိအကျသူကပြောရရင် မြဲတဲ့သဘောမျိုးပေါ့နော်လူတွေရဲ့တက်တန်းကြတော့မမြဲဘူးအဲ့ဒါနဲ့သူကနှစ်ပေါင်းများစွာ မင်းသားဘဝနဲ့၈000၄000ဟာဘယင်ဘဝနဲ့၈000၄၈000၄000များဆိုတာမသိဘူးမသိတော့နောက်ကြတော့သူဟာကာမမှာညင်းငွေတယ်ဆိုညင်းငွေတာသူကမရကျင်တော့ဘူးမဟုတ်ဘူးဒီအခြေအနေမျိုးကိုညင်းငွေသွားပြီးတော့နောက်ထပ်အခြေအနေတစ်မျိုးကိုရကျင်တာတန်တုထိပြက်တာပေါ့ကိုကကိုဖြစ်နေတဲ့အခြေအနေလေးမှာမကျေနပ်နိုင်တော့ဘူးစိတ်ကမရကျင်ဘူးဆိုတာအရာအလုံးကိုမရကျင်တာမဟုတ်ဘူးအခုအခြေအနေလေးကိုမရကျင်တာနောက်ထပ်အခြေအနေတစ်ခုကိုရကျင်တာအဲ့ဒါနဲ့အမတ်တွေကိုခေါ်ပြီးတော့ဘာလုပ်ရမှာလဲဆိုတော့ အာစတုမာရိနတ်ပြည်ကလူပြည်တဲ့ချမ်းသာတယ်လို့ကြားဘူးတယ်လမင်းကြီးရဲ့စัจ जा ယတနာနဲ့စတုမာရိနတ်ပြည်ကိုတက်ကြည့်ပါလားဆိုတော့သူ့အချမ်းရနေနဲ့တက်ကြတော့စတုမာရိနတ်တရားဆိုသူ့ကိုခီးဥကြွရတယ်သူ့ရဲ့ဘုံကံလည်းဘယ်လောက်ကြီးလဲဆိုတော့အာစတုမာရိနတ်ပြည်ကိုသူအုပ်ချုပ်တယ်တဲ့အဲ့ဒါနဲ့အဲ့ဒီမှာကြာသွားတဲ့အခါကျတော့လူတွေကပြန်သွားကြတယ်ဲ့ဒါနဲ့စတုမာရိနတ်ပြည်မှာကြားတဲ့အခါကျတော့ဒီမှာလည်းမကျေနပ်နိုင်ဘူးဆိုစတုမာရိနတ်တွေက တာဝရိန္ဒာဟာစတုမာရီတက်ပိုကောင်းတယ်သူကဒီမှာညင်းငွေတဲ့အကြောင်းပြောတဲ့အခါကျတော့ဟိုကလည်းပြောမှာပေါ့တနည်းအားဖြင့်သူတို့နတ်ပြည်ကလွတ်သွားအေးတာပဲဆိုတော့ပြောတာလည်းဖြစ်ချင်းဖြစ်မှာပေါ့နော်အဲ့ဒါနဲ့တာဝရိန္ဒာသွားတယ်တာဝရိန္ဒာတော့ကြာမင်းကသူ့ကိုစီးကြိုတယ်စီးကြိုပြီးတော့သူ့ကိုတာဝရိန္ဒာနတ်ပြည်တဝက်ခွဲပေးတယ်တဲ့နော်သူနဲ့ကြာမင်းနဲ့နှစ်ယောက်အုပ်ချုပ်တော့တယောက်တဝက်အဲ့ဒါဟိုကြာမင်းတည်သွားတယ်သူမတည်ဘူးသူ့ရဲ့အသက်ကလည်းရှိနောက်ထပ်ကြာအစ်တစ်တယောက်ဖြစ်လာတယ် အဲအဲ့ဒီစကြားတည်သွားတယ် तू မတည်ဘူးစကြားပေါင်း30 60ထိကြာအောင် तू နေတယ်တဲ့အဲ့ဒီ30 60ကြာတဲ့အခါကျအားရသွားပြီလားဆိုတော့ဘယ်အားရမလို့နောက်ထပ်အစ်စ်တစ်မျိုးဖြစ်တယ်နောက်ထပ်အစ်စ်ကဘာတုံးဆိုတော့တာဝရင်သားငါတချမ်းနဲ့ပိုင်တာအဲ့တော့တစ်ခုလုံးပိုင်ရင်ပိုကောင်းမယ်ပေါ့နော်အဲ့တော့တစ်ခုလုံးပိုင်ရင်ဘယ်လိုလုပ်ရမလဲဆိုတော့အခုရှိနေတဲ့တရားမင်းကိုတတ်မှဖြစ်မယ်ပေါ့နော်အဲ့လိုတတ်မယ်ဆိုတဲ့ကြမ်းထမ်းတဲ့စိတ်တွေဒါအလွန်ကြီးမားတဲ့အာကုတ္တလို့ခေါ်တယ် တကုသိုလ်ရဲ့အစွမ်းကြောင့်ဖြစ်နေတဲ့အဆင်ပြေမှုတွေဟာအကုသိုလ်ကြီးကြီးမားမားဝင်လာတာ ਨੇ ပျက်စီးသွားရောအဲ့ဒါ तू သေတော့မှာသေးကိုသေရမှာ तू များတတ်မယ်လို့စဉ်းစားလို့ကိုသေရမှာဟုတ်လားအဲ့ဒါနဲ့သေတဲ့အခါကျတော့ तू အဲ့ဒီမှာလူဆိုတာနတ်ပြည်မှာမသေးကောင်းဘူးသေလို့မရဘူးပေါ့အဲ့ဒါကြောင့်မလို့ तू ကသေမယ်ဆိုတော့ तू လူပြည်ပြန်ကြလာလူပြည်ပြန်ကြလာတဲ့အခါကျတော့သူ့တက်ကလည်းအလွန်ရှည်တဲ့အတွက်ကြောင့်ဒီအောက်မှာသူ့ရှင်မင်းနဲ့ तू ဖြစ်နေပြီ ဒါပေမဲ့ तू तू ဥယင်ထဲမှာပဲ तू ကြတဲ့ခါကျသူ့ရဲ့သားမြေးတွေပါပဲအကုန်လုံးကအဲ့ဒါနဲ့ तू သေတော့မယ်ဆိုတာလည်းဘေးကလည်းသိကြတဲ့အခါ तू ကလည်းသိသိတဲ့အခါကျတော့မင်းကြီးတိုင်းသူပြည်သားတွေနောင်လာနောက်သားတွေကိုတေဂာနီးမှာဘာမှန်းမှားခြင်းတော့အဲ့တော့တော့ तू ကသတိရပုံရတယ်ဖះလောင်းတော့ဖះလောင်းမယ်နိဘာပြောတော့ဆိုတော့ငါဘာပြောခြင်းတော့ဆိုရင်ငါအကြောင်းဥသာမင်းတို့ပြောရည်ပေါ့အထိပ္ပယ်အတူတူကတော့အဲ့ဒါပဲ နော်တရားမင်း360ကြာအောင်တောင်လီတာနတ်ပြည်မှာဆွတ်ဆန်ခဲ့တယ်ဒါပတိလောဘရဲ့အလိုဟာမပြည့်ခဲ့ဘူးပေါ့နော်အလိုမပြည့်ပဲနဲ့သူဟာတေခဲ့ရတယ်ပေါ့သူဟာဘလောက်ပဲကြီးကျယ်တဲ့ပုံကိုပဲဖြစ်ဖြစ်သူအလိုမပြည့်ခဲ့ဘူးပေါ့အလိုမပြည့်ပဲနဲ့သူတေခဲ့ရတယ်ဒီစကားလေးကိုသာမင်းတို့ပြောရပေါ့နော်အဲ့မှာမြတ်စွာဘုရားဒီကမ္ဘာလောကကြီးမှာ ရှိတဲ့လူတွေဟာအဲ့ဒီခေတ်ကမန္တာတုစัจ जा မင်းရဲ့ ကျွန်နေကြီးပဲတဲ့အဲ့လောက်ထိသူကကြီးကျယ်လူတွေအကုန်လုံးကသူ့ကျွန်ပဲတဲ့ဒါပေမဲ့လို့သူ့ရဲ့အလိုဟာပြည့်ခဲ့သလားဆိုတော့မပြည့်ခဲ့ဘူးအဲ့ဒါဓမ္မပဒပါဠိတော်မှာသောတော်ယဟန်လေးကိုမြတ်စွာဘုရားဂါထာနဲ့ပို့ဟောတယ်တောတာပန်ဖြစ်တယ်နာဂဟပနဝိတေတုတိဋ္ဌိကာမေတုဝိဇတိအပတ္တတာဒုက္ခကာမဣတိဝိညာယပဏိတောအပိဒိဗေတုအမေတုရတိန်သောနာရိကိစတိတနခရရတောဟောတိတမတံဗုဒ္ဓတာဝကောတဲ့ ကဟဗနဝတေနအတဗျာမိုးရွာသဖြင့်လေကာမေတုဝိထုကိလေနှစ်ထွေသောကာမတို့နဲ့တိဋ္ဌိရောင်ရဲခြင်းမြည်သည့်နာဝိဇတိမရှိငွေမိုးကြီးရွှေမိုးကြီးရွာလည်းပဲရောင်ရဲသွားတယ်အာရသွားတယ်ကျင့်တတ်သွားတယ်ဆိုတာမရှိဘူးတဲ့ကာမကာမဂုဏ်တို့သည်အပ္ပတတာတာယာပွဲနေကြကုန်၏ဒုက္ခဆင်းရဲခြင်းသာများကြကုန်ဣတိဤသူဝိညာယတိ၍ပဏိတောပညာရှိသောသောတမ္မာတံဗုဒ္ဓတာဝကောထိုဘုရားရှင်၏တရားတော်ကိုနာကျအပ်သောတပည့်သားတို့သည် အပိဒိဗေတုနတ်စည်းသိမ်ပင်ဖြစ်ကုန်တော်လေကာမေတုကာမဂုဏ်တို့၌ရတိမ်မွေးလျော်ခြင်းကိုနာတိကိစ္စတိမရနိုင်ကြကုန်တနခရတော့တဏကုံရအရဟတဖို့နိဗ္ဗာန်ကိုသာလျှင်လွန်စွာမွေးလျော်ကြကုန်သည်ဟောတိဖြစ်၏တဲ့နော်မြတ်စွာဘုရားရဲ့တရားတော်ကိုသိကြတဲ့ဘုရားသားတော် သူတော်ကောင်းတွေဟာနော်ကာမစည်းစိမ်ရဲ့အပေါ်မှာမပျော်မဝဲနဲ့နော်တဏှာကုံရာနိဗ္ဗာန်ဆိုတဲ့ချမ်းသာအစစ်မှပဲပျော်မွေးကြတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဟုတ်လား အဲ့တော့ဘုန်းတို့အခုကဘာတွေပြောသွားရအောင်ဆိုတော့နော်တန်တုဋ္ဌီဆိုတဲ့ရောင်ရဲခြင်းရဲ့တန်ဖိုးရောင်ရဲခြင်းရဲ့နော်ကောင်းမြတ်တဲ့သဘာဝကိုပုံမနားလည်နိုင်ဖို့အတွက်သူ့နဲ့ဆန့်ကျင်ဘက်ဖြစ်တဲ့နော်အလိုလောဘကြီးမားခြင်းရဲ့အပြစ်အနာစာကိုပြောတာဟုတ်လားသူ့ရဲ့အပြစ်ကိုလောဘရဲ့အပြစ်ကိုမြင်ခြင်းဟာလေတန်တုဋ္ဌီရဲ့အကျိုးကျေးဇူးကိုမြင်ရရောက်တယ်လို့မဆိုနိုင်ဘူးလားဆိုနေတယ်နော်ဒါကြောင့်မလို့ဆင်းရဲခြင်းရဲ့အကြောင်းတရားဖြစ်တဲ့ နော်လောဘကိုဘုံဘုံတို့တို့တွေကတန်တုတ်ထီဆိုတဲ့ရောင်ရဲခြင်းနဲ့လျော်နေစေရမယ်ထိမ့်သိမ့်ပေးရမယ်နော်ဒါကြောင့်ဒီကနေ့ညလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ကျင်နဲ့လေဆိုတဲ့မင်္ဂလာတရားတန်တုတ်ထီဟုတ်လားရောင်ရဲတင်းတိမ်နှံ့ရင်ရောင်ရဲတင်းတိမ်နှံ့သလောက်ကိုဘဝမှာချမ်းသာလိမ့်မယ်ဆိုတာလေးကိုမြတ်စွာဘုရားတပ်ပိဋကဉာဏ်ကိုယုံကြည်သောအဖြစ်လည်းပဲတန်တုဋ္ဌိတရားကိုခိုင်မာစွာတည်ဆောက်နိုင်ဖို့လိုမယ်ပေါ့နော် ။ဒါကြောင့်ရောင်ရဲတင်းတင်းညွတ်ဆိုတဲ့တတုထီမင်္ဂလာနဲ့ပြည့်စုံကြသည့်ဖြစ်၍နောက်ဆုံးမဉ္ဇဉ်ဖူးဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေတည်း